ပေါင်းလာပြီးနေကစပြီးတော့ဒီရဒိဋ္ဌာနာတွေဒီရဒိဋ္ဌာနာထဲမှာပါဝင်တဲ့သဘောတရားတွေအဲ့ဒါတွေကိုဟောလာနဲ့တည်းဒီတတိယသုံးတဲ့ဒီနေ့လည်းဒီမှာမသေးဘူးနောက်နောက်နောက်နဲ့တည်းနောက်ဟောမှာပြီးမဲ့လက္ခဏာရှိပါတယ် စေတသိက်ခန္ဓာဆိုတာဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာလို့သုံးမျိုးရှိတယ်အဲအဲဝေဒနာခန္ဓာအကြောင်းကတော့ဝေဒနာစေတသိက်တစ်ခုတည်းပဲဆိုတော့ပြီးသွားပြီဒီနေ့ကစိတ်တိုင်းစိတ်တိုင်းနဲ့ရှင်းတဲ့စေတသိက်သာဘသီရသာရစေတသိက်ထဲမှာပါတယ်ဝေဒနာဖတ်တာဝေဒနာပညာခန္ဓာဆိုတာကလည်းဝေဒနာနောက်ကပညာပဲသူကလည်းစေတသိက်တစ်ခုတည်းပဲသူကလည်းပြီးသွားပြီ ပြီးတော့ဉာဏ်သာတွေကသင်္ခါရခန္ဓာတရားတွေဉာဏ်နဲ့သင်္ခါရခန္ဓာထိုက်တဲ့စေတသိက်တွေ50 50ဆိုတော့ကြောကြစိတ်ပိုင်းနဲ့သိဉာဏ်နဲ့ဒါတွေကဘုသူရပြအောင်လို့လူရင်းကတော့သင်ကြားတဲ့တရားပြုဝယ်လို့လိုတာပါပဲဒုက္ခိတနဲ့ဒုက္ခကာလအားလျော်စွာဒီတရားတွေကအပြီးပြီးတော့သင်တော့သင်ကြားတဲ့တရားတွေပြီးရတယ်ဒါကအကုန်လုံးသိတာမှဆိုစိတ်တိုင်းစိတ်တိုင်း စိတ်တိုင်းစိတ်တိုင်းနဲ့ရှင်နဲ့ပါပြီးသွားပြီဒီလိုစိတ်ခုနှစ်ပါးပြီးသွားပြီအဲဒါပထမဆုံးကသိချင်းအဲ့ဒီခုနှစ်ပါးတော့ပါတာပဲဒီခုနှစ်ပါးတော့ဒါမှဒီခုနှစ်ပါးတော့သခါတရားသဘာဝတင်ကြတယ်သခါတရားဝေဒနာတင်ကြတယ်သခါတရားပညာတင်ကြတယ်သခါတရားစေရနာတင်ကြတယ်သခါတရားဧကဂရာခေါ်တဲ့စိတ်တည်ကြည်မှုတင်ကြတာသမာဓိလို့လုပ်တဲ့အခါမှာတင်ကြတယ် တခါပြန်ဇီဝိတ္တိန်တွေဆိုတာကတော့သူကသင်ကြားခဲ့တဲ့ဥစ္စာတခါပြန်သင်ကြားတယ်။ဒါနဲ့ဒီကာရနှလုံးသွင်းမှုဆိုတာလည်းအာယုံသူးလိုက်တဲ့အခါနှလုံးသွင်းတဲ့အခါတွေမှာသင်ကြားတယ်။ဒါကလည်းသူးတာနောက်ပြီးတော့သကိန်းစီတွေတဲ့ဟိုစိတ်ဒီစိတ်တွေမှာပြိုးကြမ်းပြီးရှင်တဲ့စိတ်တွေသူက၆ပါးကြီးတာဝိတက်ကြာကြီးတာ တာကစဉ်းစားရတာ။ကြံရတဲ့ခါကလည်းစဉ်းစားကြည့်နေတဲ့ခါကလည်းစဉ်းစားနေတဲ့ခါကလည်းကြံရတဲ့ခါကလည်းစဉ်းစားကြည့်နေတဲ့ခါကလည်းစဉ်းစားနေတဲ့ခါကလည်းကြံပြီးနေတဲ့အာရဝမ်းမြောက်ဝမ်းမြောက်တဲ့ခါကလည်းစဉ်းစားစဉ်းစားအထုတဲ့ခါမှစဉ်းစားတာ။ဝိယာတဲ့ယူစားအထုတဲ့ခါမှစဉ်းစားတာပဲသန္တာတဲ့။အာယုံကိုလိုလားတဲ့ဘော။သာမန်လိုလားတဲ့ခါကလည်းဒီမှာဒီလိုတဲ့တက်လိုတဲ့မြင်လိုတဲ့ကြားလိုတဲ့စသည်ဖြင့်သာမန်လူရှိတဲ့ခါမှာသန္တာတင်ကြတယ်။ အဒီမောခသုံးဖြတ်တာဒါကလည်းအာရုံကူကူပါပဲလို့ကြည့်ကြကြသုံးဖြတ်နိုင်တဲ့အခါမှာသူကသင်ကြားအဲ့ဒါတော့ပါလေပြီးသွားအားလုံး30နဲ့3ပါပြီးသွားသူအကုသိုလ်တွေလည်းနော်အားလုံးသင်ကြားအပြည့်ရောက်ဒီမောခသုံးဖြတ်တာအကုသိုလ်စိတ်တွေ30နဲ့4ပါဒါကတော့အာရုံကူကူပါပဲလို့မဟာတဘာတရားတွေတရားမယ်တရားတွေ ဒီတရားတွေအကုန်လုံးပင်နေရဟနာပြုတော့တာပဲဒီတရားတွေမကုန်သေးဘူးဆိုရင်ရဟနာမပြုသေးဘူးဒီတရားတွေ14ပါးရှိတဲ့အကုသိုလ်တရားတွေကိလေသာအနေနဲ့ယူခဲ့တဲ့ကိလေသာ10ပါးပွားလိုက်လို့ရှိရင်အာယုံနဲ့တဏ္ဍာကကြီးနဲ့ကြောက်ပွားလိုက်လို့ရှိရင်1500ကျင်းတော့ရှိတယ်အခုမှာတော့အခုလိုစေတသိက်တရားကိုအားဖြင့်တော့14နဲ့4ပါအဲဒီ14ပါးကိုလည်းပြောရအောင်

အမှန်ကဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတာမှန်တရားအဲနိရောဓမေဃဆိုတာကတော့ပုရုဇဉ်နဲ့အရာမဟုတ်လို့သူတော့မတည်ဘူးသားပါတော့သူကသိရမှာမဖြစ်ဘူးသုဒ္ဓမယညာနဲ့သာသိနိုင်တယ်ဘာဝနာမရကိုယ်တိုင်တွေ့အားဖြင့်ပြီးဖို့ကတော့သူကမလွယ်ဘူးပုရုဇဉ်အနေနဲ့မှမသိနိုင်ဘူးအရိယာမညာနဲ့မှမြင်နိုင်တယ်မဲ့ဖို့မိညာဆိုတာ ပုရုဇဉ်အနေနဲ့လောကုတ္တရာတရားအာရုံပြုနိုင်တာဂုတ္တရဝုဆိုတဲ့စိတ်ကလေးတစ်ခုပဲရှိတယ်။အဲဒါနိဗ္ဗာန်ကိုအာရုံပြုပြီးဂုတ္တရဝုဆိုတဲ့စိတ်ကဒါလည်းနိဗ္ဗာန်ကိုသူကသိသိဆရာသိတာမဟုတ်ဘူးနိဗ္ဗာန်ကြီးကိုသိညွတ်ပြီးတော့သွားတဲ့သဘောလေးပဲ။အဲမြင်ကြကြည့်တဲ့အခါဘာပါလိမ့်ရှင်ရှင်တဲ့သဘောမျိုးပဲနိဗ္ဗာန်အာရုံပြုပြီးစပြီးတော့ညွတ်တိုင်းပြီးဖြစ်သွားတဲ့သဘောကို အဲဒါဂုတ္တုသိခေါ်တယ်အဲဒီဂုတ္တုသိတစ်ခုပဲသူတို့ရဲ့ကျင့်တဲ့နိဗ္ဗာန်ဟာပြီးမှာဒီရင်္ဂါကာလတွေမှာတော့မဲ့ဖို့နိဗ္ဗာန်ဆိုတာသုတမယညာအပြင်ဉာဏ်နာမှသားပြီးတော့အာယုံကြည့်ကြပြောနေကြတာပဲနိဗ္ဗာန်ဖြစ်ဖြစ်တော့အာယုံမကြည့်နိုင်ဘူးမဲ့ဖို့ဖြစ်အာယုံမကြည့်နိုင်ဘူးဒါရီကနိဗ္ဗာန်မဲ့ဖို့အတူတွေပေါ့ဒါကြတွေတော့အာပြုပြီးတော့နေရတယ်အဲ့တော့

ရှင်တွဲပြီးတော့ဖြစ်တာပဲအာကာမကာမကုသိုလ်နေရာချင်းဒီလိုပြောရမယ်ယူပကုသိုလ်အယူပကုသိုလ်တွေတော့ထားပါအောင်တော့ဟိုဟာတွေကတော့ဇာကုသိုလ်အဲကာမကုသိုလ်7ပါးကြီးကပြောခဲ့ပါပြီဒါနာသီလဘာဝနာဒါနာပေးလူရဲ့နေရာချင်းလည်းဖြစ်တယ်သီလကိုချင်းအဲကာယကဝစီကစောက်ကြောတဲ့နေရာချင်းလည်းဖြစ်တယ်ဘာဝနာ

အပေပရိသေစကြည့်တော့မကောင်းသောအကျိုးတွေဖြစ်တာကုသိုလ်ကံကြောင့်လူဝနာဘဝသုတိဘဝအကျိုးတွေဖြစ်ပြီးတော့လားအဲဒါပရိသေကစပြီးတော့တဘဝလုံးမှာပဲသိပြီးတရားနေနိုင်ကြတဲ့တဘာကြောက်ပါဖြစ်နေပြီးကြော်နေတဲ့ခါကလည်းဝင်စိတ်တွေဖြစ်အဲဒါကဝိပါကဝတ်တယ်အဲဒီဝတ်သုံးပါးဟာဒုက္ခဆင်းရဲကြီးပဲဖြစ်မှုပြမှုကနှိမ့်ဆက်နေလို့

ဒုက္ခသစ္စာတရားတွေကြီးတယ်ပဲဖြစ်ပြီးပြတ်သွားဖြစ်ပြီးပြတ်သွားဘာမှမကောင်းတဲ့တရားတွေပဲဒါပေမဲ့ဒီမောဟကသူကကောင်းတဲ့နေရာနဲ့သူကသိနေတယ်ကိုမြင်တာလေးမြင်ရတဲ့အခါကောင်းတယ်အမြင်ကောင်းနဲ့မြင်ရတာတဲနေရာကြတာပဲကောင်းတာပဲဆိုပြီးတော့ဒါရမြစ်တဲ့ကိုကြားမြင်တာလေးကြားတာကောင်းတယ်ကိုနာမြင်တာလေးနာရတာကောင်းတယ်စားမြင်တာစားရတော့ကောင်းတယ် အတွေ့အထိကောင်းတဲ့နဲ့တွေ့ထိနေရတာကောင်းတယ်အဲကိုလိုရှိရတဲ့အမှုကိစ္စတွေကိုလိုရှိတဲ့အတိုင်းကြီးကြီးအောင်မြင်နေတာတွေကိုစဉ်းစားဆင်ခြင်တွေးပြီးတော့နေရတာလည်းကောင်းတယ်။ဒါမာသူစိတ်တော့ဆင်းရဲတွေပြည်ပြီးကြောက်တော့တဲ့တရားတွေအဲ့ဒါတွေကောင်းတယ်လို့ထင်နေတယ်။အဲ့ဒါဟာမောဟပဲ။အဲ့ဒါအမှန်မတည်ဘူးဆင်းရဲတွေကို ဆင်းရဲမှမသိဘူးချမ်းသာတွေအကောင်းနေလို့ထင်းနေတယ်မြင်နိုင်ကြတဲ့ဟာအကောင်းနေလို့ထင်းနေတယ်အခုလောလောဆယ်မကောင်းဝင်မယ်တော့တော့ကြကောင်းမှာပဲနဲ့မျောလင့်ပြီးတော့မြင်မှုကြားမှုတွေနဲ့စပြီးအကောင်းနေရှိတယ်လို့ထင်းနေတယ်အဲ့ဒါအမှန်မသိအမှားပြီးတာကမောဟဆိုတာပဲဆိုရမယ်အမှန်မသိအမှားပြီးတာက တယ်မောဟဆိုတာအာယုန်ဤသဘောမှန်တယ်ဘုံနာမည်မြင်နိုင်ကြတိုင်းနားနိုင်စားတိုင်းတွေ့တိုင်းကိုယ်ရဲစားတိုင်းလှုပ်ရှားတိုင်းအာယုန်တွေဟာပေါ်နေတယ်အဲဒီအာယုန်တွေဟာအမှန်ကဘာတွေလို့ဆိုဒုက္ခသစ္စာတရားတွေပဲဖြစ်ပြီးရောက်တာလို့မမြဲတဲ့တရားဆင်းရဲတဲ့တရားအဲမြစ်တာဝဲ အဲဒါမြဲတဲ့နေရာချင်းနဲ့သူကအလွဲကိုသိနေဆန်းတာလည်းကောင်းတယ်လို့လည်းထင်နေတယ်ခဏကပြောခဲ့တဲ့အတိုင်းမြင်နေကြတဲ့အကောင်းကလေးတွေအာရုံပြုပြီးတော့ကောင်းတယ်ထင်နေတယ်အဲဒီတော့ကောင်းကောင်းလေးတွေမြင်ရကြာနာကဒုတိယတိရတာလေးဆုပ်ယုတ်ကမှဆုပ်ဆုံးကမှမမြော့နေတာဒါဒီအနာအကောင်းကြီးဖြစ်ပြီးတော့မမောနေပြီးတော့အသက်ရှင်နေတဲ့ပုဂ္ဂိုလ်သားတော်ကောင်ပဲလို့လည်းထင်နေတယ် အဲဒါလူတိုင်းလူတိုင်းဒီလိုပါပဲမွေးကြရဒီလိုသင်တာပဲမြို့ခလာတိတွေပဲမောဟအမှန်ကိုမသိအမှားသိရဆိုတာအဲ့ဒါပဲမြို့ခလာတိတွေငငယ်တွေကလူတိုင်းလူတိုင်းသိနေတဲ့အသည့်မျိုးတွေကမောဟအသည့်တွေပဲဒိဋ္ဌာန်တွေသိနေတာမောဟအသည့်တွေပဲနာတိသိနေတာလည်းမောဟအသည့်ပဲအဲအရိယာမဟုတ်တဲ့ဗြဟ္မာတွေသိနေတာလည်းမောဟအသည့်ပဲ အဘုရုဇဉ်ပုဂ္ဂိုလ်တွေပြီးနေတယ်ပြီးတယ်ဒီကြားကြီးနဲ့ပြီးနေတာပဲအများရန်ပြီးပြီးနေတယ်ဟောင်းတဲ့အာယုန်လေးတွေခံစားပြီးကောင်းတဲ့ချမ်းသာနေတယ်အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါတွေပဲဒီဘဝလုံးအများရန်ပြီးပြီးတော့အသက်ရှင်နေတယ်ဟိုဘဝကဒီဘဝပြောင်းတာဒီဘဝဟိုဘဝပြောင်းသွားတယ်ဒီလိုတည်းနေအဲဒီလို

မြင်စေခဏမှာတရားရှိတာကမျက်စိရုပ်ရှိတယ်မြင်ရတဲ့အခြင်းရှိတယ်မြင်ပြီးတဲ့သဘောလေးရှိတယ်ဒုရုပ်သုံးပါးဆိုတော့အဲဒီသုံးပါးပဲမျက်စိရယ်မြင်ရတဲ့အခြင်းရယ်မြင်ပြီးတဲ့သုံးပါးယုံနာနာနဲ့ခွဲလို့ရှိရင်ယုံနာနှစ်ပါးပဲရှိတယ်မျက်စိနဲ့အခြင်းကယုံမြင်ပြီးတာကနာယုံနာနာနှစ်ပါးပဲရှိတယ် ယုံနာနှစ်ပါးလည်းပဲမြင်တဲ့ခိုက်တာလေးမှဖြစ်ပြီးချက်ချင်းမကြောက်သွားတာပဲမြင်ပြီးတာလည်းဖြစ်ပြီးကြောက်သွားတယ်လို့ပဲမြင်ရတဲ့အခြင်းကလည်းမြင်ရပြီးကြောက်သွားတာပဲနောက်တစ်ခါမြင်လို့ရှိရင်အသေးပဲနောက်တစ်ခါမြင်အသေးပဲမြင်မှုဒီဟာမျက်စိကလည်းပဲမြင်မှုကြောက်သွားတယ်လို့ပဲသူလည်းပဲကြောက်သွားတာပဲဖြစ်ပေါ်ပြီးကြောက်သွားတာမမြင်တဲ့တရားပဲနောက်တစ်ခါမြင်ရင်လည်းမျက်စိရမြင်မြင်ပြီးတာရောအသေးပါပဲနောက်တစ်ခါမြင်ရင်မျက်စိရမြင်ပြီးတာအသေးကြီးတယ်ပဲမျက်စိရောအသေးအသေးကိုမြင်ပြီးမြင်ပြီးမှုအသေးအသေးတွေဖြစ်နေတယ် မြင်ရတဲ့အခြင်းအသေးအသေးတွေအာရုံပြုမြင်ပြီးမှအသေးအသေးတွေဖြစ်တယ်။အဲဒီတော့ဒုက္ခိတာနဲ့သူဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားတွေဆင်းရဲတရားတွေပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့တရားတွေအရှင်းမှန်တွေဖြစ်နေတယ်။အဲဒီအရှင်းမှန်တွေကိုသိရလားဆိုတော့မသိဘူး။အဲမြင်တိုင်းမြင်တိုင်းသူကအလွဲပြီးအဲမြဲနေတဲ့အနေပုဂ္ဂိုလ်သတ္တဝါအနေနဲ့ လက်ရှင်နေတဲ့အကောင်တွေချမ်းသာတဲ့နေကောင်းစားတဲ့နေရာကျဒီလိုကြည့်အဲ့ဒါအာယုံသဘောမှန်ကိုသူကဖုံးလွှမ်းလိုက်တာပဲမြင်ပြီးပြီးချင်းမြင်တဲ့သဘောကလေးကိုစုစပ်ပြီးရှုမှတ်မယ်ဆိုလို့ရှိရင်အမှန်တိုင်းသိမှာပေါ့အဲဒီလိုကမရှုနိုင်ဘူးမရှုနိုင်တော့မြင်ပြီးပြီးချင်းမြဲတဲ့နေရာချင်းပြန်ပြီးတော့သိသွားတယ်ဆိုတော့သူကြားပြီးပြီးချင်းလည်းဒီတိုင်းပဲ ကြာပြီးသိခြင်းနဲ့နာယုတ်ကြားတဲ့အခါမှာနာယုတ်နဲ့အပံယုတ်ရှိတယ်ကြားပြီးတဲ့နံတရားလေးရှိတယ်ဒါပဲအဲဒါလည်းကြားပြီးကြောက်ကြားပြီးကြောက်မမြဲတဲ့တရားတွေပဲအဲဒီလိုသိရလားဆိုဒီလိုမသိဘူးကြားပြီးတော့အဲကြားတယ်အတန်နဲ့ရင်ငါလည်းရှိဘူးလည်းရှိမြဲနေတယ်လို့ထင်တယ်ကြားပြီးတဲ့ဘောလည်းရင်ငါလည်းရှိဘူးလည်းရှိမြဲနေတယ်လို့ထင်တယ်ကြားပြီးမှုဒီရားတဲ့နားနဲ့တကွာဒီလိုမျိုးကလည်းအများအားဖြင့်ရှိနေလို့ထင်တယ် ge oeaụay na e aiwa oie bioie a n ihele b သက်ရှင်နေတဲ့အကောင်ကောင်းတာချမ်းသာတဲ့နေရာချင်းဒီလိုပဲအလွဲတွေကိုသိဒီကုစဉ်းစားတဲ့စဉ်းစားတိုင်းဟာလည်းဒီကုစဉ်းစားကလည်းပုဂ္ဂိုလ်တ attva နေရာချင်းသက်ရှင်နေတဲ့အကောင်နေရာချင်းနေရာတည်နေတဲ့ချမ်းသာနေတဲ့ကောင်းနေတဲ့ဒီလိုပဲထင်တယ်အဲ့ဒါကြီးအလွဲဒီမောဟတွေကယဉ်ပြီးနေတာအဲ့ဒီမောဟတွေပယ်ရအောင်လို့ပဲဝိပဿနာပြုရတယ်မြင်ပြီးပြီးရင်အမှန်ပြီးအောင်လို့မြင်ပြီးတာနဲ့မြင်တယ်မှကြားပြီးတာနဲ့ကြားတယ်မှနားပြီးတာနဲ့နားတယ်မှ စားပြီးတာနဲ့စားပြီးသခြင်းချက်ခြင်းတခါလဲကျွမှရတယ်ချက်ခြင်းကျွမှလိုက်တော့မြင်တဲ့သဘောမျှကြားတဲ့သဘောမျှလေးအမှန်တိုင်းသိသွားလို့ရှိရင်ခုနကအမှားပြီးရင်မလားဘူးသမာဓိညာကျင့်တဲ့အခါကျတော့မြင်မှုလေးဖြစ်ပြီးပြောက်ကြားမှုလေးဖြစ်ပြီးပြောက်နားမှုစားမှုသိမှုလေးတွေထိုက်တာကြီးဖြစ်ပြီးပြောက်ဒီလိုနဲ့ကြာမြင်မှုလေးတွေလည်းပဲသိပြီးသိပြီးကြောက်ကြောက်သွားတာလေးတွေကိုသိရတယ်အဲဒီတော့သိရတော့မမြဲဘူးဆိုတာသိသွားရောမြင်ပြီးတာနဲ့မှလိုက်မမြဲဘူးကြားပြီးတာနဲ့မှလိုက်မမြဲဘူးစသည်ဖြင့် ပေါ်လာတိုင်းပေါ်လာတိုင်းကိုသူ့မှတ်ပြီးတော့မမြဲဘူးမမြဲဘူးလို့ကြည့်ပြီးရင်မြဲတယ်လို့ဆိုရတာဝင်အောင်ဝင်နိုင်တော့အမှန်တည်းရောက်တယ်ကြည့်ကြည့်ကြည့်နဲ့ဆင်းရဲကြီးပဲလို့ဆင်းနေလို့ရှိရင်ဆမ်းပါလေကောင်းတယ်လို့မထင်တော့ဘူးမားပြီးတော့ကြောက်တော့အသက်ရှင်တဲ့ပုဂ္ဂိုလ်သားတရားကောင်မဟုတ်ဘူးသူကသူဖြစ်နေတဲ့သဘောတရားများပဲလို့ဒီတိုင်းမှလည်းပြင်လို့ရှိရင်ပုဂ္ဂိုလ်သားတရားကောင်တရားပြင် ဒီမှာဆွဲလာနဲ့အမှားကြီးကိုမဝင်နိုင်တော့ဘူးမဖြစ်နိုင်တော့ဘူးအမှားကြီးကိုကျင်းသွားအဲဒီအမှားကြီးကျင်းအောင်လို့ခုမြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းကိုရှိနေရတယ်ဥပမာအားဖြင့်အဝတ်ထဲတစ်ခုဘိုးဝဲကျူနေတဲ့ဝတ်တယ်တစ်ခုပိတ်ပိတ်စီဆိုတော့အဲ့ဒါဘာမှမဆိုးရသေးဘူးဘာမှမဆိုးရသေးရင်ဒီတိုင်းပြစ်ထားမယ်ဆိုရင် အပြည့်ချင်းနဲ့မြင်သွားပြီးတော့သွားနိုင်တယ်အမဲဆိုရလို့ရှိရင်အမဲကြီးဖြစ်ပြီးတော့သွားနိုင်တယ်အဲဒီဥစ္စာကိုသိတူကိုအယောင်တစ်ခုခုကျင်လိုက်လို့ရှိရင်တော့အနီရောင်ဖြစ်ဖြစ်အဝါရောင်ဖြစ်ဖြစ်အသိဉာဏ်ဖြစ်ဖြစ်ဒီဥစ္စာကျင်လိုက်လို့ရှိရင်တော့အဲမြင်သွားမှုတွေကမဝင်လာနိုင်ဘူးလေအဲဒီသိုးထားတဲ့အယောင်ပဲသူသိနိုင်တယ်ဒါဥပမာပေါ့လေဥပမာအဲအဲဒီသဘောမျိုးပဲ မြင်ပြီးပြီးချင်းအမှန်တိုင်းပြီးအောင်ရှုရရင်အမှားပြီးဝင်နိုင်မှုကြားပြီးပြီးချင်းအမှန်တိုင်းပြီးအောင်ရှုရင်အမှားပြီးဝင်နိုင်မှုနားပြီးစားပြီးသိပြီးပြီးကြင်ကြင်ကြင်ရှုလို့ရှိရင်အမှားပြီးဝင်နိုင်မှုဒီသစ္စနာကြံပြီးပြီးတော့ကြင်ကြင်ကြင်မှတ်လို့ရှိရင်အမှားပြီးဝင်နိုင်မှုအဲ့ဒီအမှားပြီးတွေရှင်းအောင်လို့အမှန်တည်းဖြစ်အောင်လို့ဝိပဿနာရှိနေရတယ်ဝိပဿနာမရှိနိုင်တဲ့ပုဂ္ဂိုလ်တွေမှာတော့မြင်ပြီးတာနဲ့ နိယောကလာတိုင်းပြုသိခြင်းသိနေတာပဲသူကအာထုတ်ရပါဘူးသူကတော့သူကတော့ဒီမင်းကအာမထုတ်ရပါဘူးကျောင်းကျပြပါစိုက်နေရအောင်မွေးတာတွေကသူကကျင်သားရနာမြင်ပြီးတာနဲ့อืมရဲပြီးနေတယ်ဆိုတဲ့နေရာပြင်လည်းပဲသူသိနေတာပဲပုဂ္ဂိုလ်သတ္တဝါနေရာပြင်လည်းသိနေတာပဲကောင်းတယ်ဆိုတဲ့နေရာပြင်လည်းသူကသိနေတာပဲအဲ့ဒါသူ့တဘာဝတိုင်းသူဖြစ်နေမြင်ပြီးတိုင်းကြားပြီးတိုင်းနားပြီးစားပြီးသိပြီးတိုင်း ကိုယ်ကလှုပ်ရှားပြီးတဲ့သုစုစနာကြံပြီးပြီးလိုက်အဲဒီပဂရိအသီးတွေကသူ့ဟာသူဝင်နေတာဘာမှအာမလို့ရဘူးနေတဲ့နေရာရေများလိုလိုသိနေတယ်လို့ပဲမြင်းတဲ့နေရာရေအဆိုရတွေကနေတဲ့နေရာကြီးကိုစိတ်ဆိုပြီးတော့ဝင်နေတယ်လို့ပဲအဲဒါဘာကြောင့်ပါပေါ်တိုင်းပေါ်တိုင်းတွေကိုသူကမားပြီးတွေကအရင်ပြီး သမာဓိရဲ့ရင်သိနေတော့အမာဓိရဲ့ပြီးနေတာပေါ့အမှန်တိကိုမရဘူးအဲမြင်ပြီးတာနဲ့ဒီကမြဲတယ်ပုဂ္ဂိုလ်ပဲကတော်ပဲဒီကဆွဲလာပြီးပြီးတော့မှမမြဲဘူးမမြဲဘူးကြာလို့လို့မဖြစ်ဘူးမြဲတယ်ဆိုတာကသူကမှတ်ပုံတင်ပြီးသွားတယ်ရတော့အဲဒါကြောင့်မောဟဆိုတာအာယုန်ဤသဘောမှန်ကိုဖုံးလွှမ်းတာပြီအာယုန်ဤသဘောမှန်ကိုသူကသိဥစွာပြီး အာယုသဘောမှန်ကိုမသိအောင်သူကကျိုးစွာအလွဲကိုသိလိုက်ကြအမှားသိသိကြသူကမှားသိသိတော့မှအမှန်သိကိုမရောက်တော့အဲ့ဒါအာယုသဘောကိုသူကခုံးလွှမ်းတာပဲဘုညာငယ်ငယ်တော့စားကြတယ်မောဟအာယုသဘောကိုခုံးလွှမ်းတတ်တယ်ဆိုဒီကကြောကဖွင့်တာကိုအာရမဏသဘာဝသာရဏလက္ခဏောဆိုပြီးတော့မောမောဟဒီအာရမဏသဘာဝသာရဏလက္ခဏောအာယုသဘောမှန်ကိုခုံးလွှမ်းခြင်းလက္ခဏာကြီး

ဟိုလောကမှာတစ်စုံတစ်ခုသောဝိတုပစ္စည်းမမြင်စင်လို့ရှိရင်ပြင်ဖုံးရတယ်အဝတ်နဲ့ပစ္စည်းတာနဲ့ပစ္စည်းအဲမြက်တို့တငယ်တို့ဒီလိုအမိုက်နဲ့ပစ္စည်းဖုံးရကိုယ်နဲ့ခွက်နဲ့သလောင်းပုံးနဲ့စသည်ဖြင့်ဖုံးဥဒ္ဒါကလည်းရှိတာပဲအဲဒီလိုဖုံးတာကတော့သင်ကြားတယ်အဲဒီသဘောမှန်တွေကိုမောဟကဖုံးကားတယ်ဆိုတာဘယ်လိုလုပ်ဖုံးပါလိမ့်မလို့စဉ်းစားကြည့် သင်္ကြန်သင်္ခါတော့စိတ်ဆိုတာတစ်ခုချင်းဖြစ်နေတယ်ဆိုတာကလည်းနားလည်တယ်နားလည်နေတာပေါ့တစ်ခုချင်းဖြစ်တယ်လို့နားမလည်တဲ့ပုဂ္ဂိုလ်ကတော့ဒီပြင်ဘေးနာမောဟကကလိုက်ဖြစ်ပြီးတော့ဖုံးတယ်လို့သူမြင်နေတယ်မှာပေါ့ဟိုကသင်္ကြန်သင်နေတဲ့ပုဂ္ဂိုလ်ဆိုတော့စိတ်ကတစ်စိတ်ချင်းဖြစ်တယ်ဆိုတာလည်းသိတယ်စိတ်တစ်စိတ်ချင်းဖြစ်တယ်ဆိုတော့အကုသိုလ်စိတ်ဖြစ်တဲ့အခါမောဟပါဝင်ပြီးတော့ဖြစ်တယ်ဒါပဲကုသိုလ်စိတ်ဖြစ်တဲ့အခါကလည်းမောဟမပါဘူး ဒီကမောဟကဘယ်နာကနေပြီးဘယ်လိုလုံးများဖုံးပါလိမ့်မလို့ဘုန်းကြီးကစဉ်းစားသဘောပေါက်အခုဝိပဿနာတရားအားထုတ်မှမောဟဖုံးပုံကိုသဘောပေါက်လာတယ်နာကြတယ်လို့ကမြင်နိုင်ကြားနိုင်နားနိုင်စားနိုင်တွေ့တိုင်းကိုယ်တိုင်းစားနိုင်လို့ကြားတယ်ပေါ်တိုင်းပေါ်တိုင်းတွေကိုကျိုးစွာလက်ဦးသိအောင်မရှိရတာအမှန်သိအောင်လို့ဟောအပေါ်ပေါ်ချင်းခုနဝိုးစုလေးလက်ဦးတခါတည်းသေးအောင်တင်တာတော့ ဒိဋ္ဌိရောင်ဒိဋ္ဌိရောင်မဆွဲရအောင်ကိုကြိုက်တဲ့သိရောင်မရှိဘူးဆိုတဲ့အဲဒါလိုပဲအမှန်တည်းလေးဖြစ်အောင်မြင်နိုင်ကြတဲ့မြင်ပြီးတာနဲ့မြင်ခိုင်းမှရှိတဲ့သဘောလေးကိုရှုလိုက်ရတယ်ကြားပြီးတာနဲ့ကြားလိုက်မှရှိတဲ့သဘောရှုရနာမ်နဲ့စားတဲ့အကျိုးရှိတဲ့ကိုယ်ရဲ့ဆန်းတဲ့သိကျစနာကြံစီတဲ့ဒီတိုင်းဒီတိုင်းလေးတွေချက်ချင်းချက်ချင်းလိုက်ပြီးတော့ရှုရအဲဒီလိုရှုတော့သဘောမှန်လေးပြီးတာပေါ့ဒီတော့မှတခြားတော့အယောင်မဆိုးရသေးဘူး မြဲတယ်ချမ်းသာတယ်ကောင်းတယ်လှပါတယ်ပြင်းတယ်တဲ့ပုဂ္ဂိုလ်ပဲတတ်တော်ပဲလို့အစွဲလမ်းကမရောက်သေးဘူးသဘောမှန်လေးတွေပေါ်နေလို့ရှိရင်ပေါ်ပေါ်ချင်းဒီကနေပြီးတော့အဲဒီသဘောမှန်လေးတွေစိုက်ပြီးတော့ရှိရတယ်အဲဒီလိုဆိုတော့မြင်နိုင်ကြတဲ့ဓဝါ၆ပါးကပေါ်နေတဲ့တရားယုံနေတာပဲရှိတယ်မျက်စိနဲ့အရှင်းငါယုံမြင်တာပြီးတာကနာမြင်စေကနာမှာဒါပဲရှိတယ်ယုံနေတာပါပဲမှားလိုက်ရင်မြင်ရဆိုရင် မြင်ရတဲ့အချင်းနဲ့မြင်ပြီးတာလေးနဲ့လားပဲရှိတာပဲအမြင်ပြီးမှုကြီးရရုပ်လည်းပဲဒါပြန်လာလဲသင်တယ်လေဒါကြောင့်ပေါင်းပြီးတော့ကြောင်းမယ်ချင်းမြင်ပြီးမှုကြီးရမျက်စိရုပ်နဲ့မြင်ရတဲ့အချင်းရုပ်ရုပ်ကနှစ်မျိုးမြင်ပြီးတာကနာနာကတစ်မျိုးလားပဲအဲဒါယုံနာနာဒီမျိုးရှိတာပဲမြင်နေမြင်နေတာပဲဒီနောက်တစ်ခါမြင်နေတာနောက်တစ်ခါမြင်နေတာမြင်နေမြင်နေတာပဲ အဲရှုမှတ်တဲ့စိတ်လေးပါထက်ရှုမှတ်တဲ့စိတ်ကလည်းပြီးပါတယ်အဲတော့မြင်တာရယ်ပြီးတာရယ်ဒီနှစ်ခုကနာမြင်မှုတရားမျက်စိရယ်အခြင်းရယ်ဒီနှစ်ခုကရုပ်အဲဒါအခြင်းအဲမျက်စိနဲ့အခြင်းကရုပ်မြင်တာပြီးတာကနာမျက်စိနဲ့အခြင်းရုပ်ဆိုလို့ပြင်မျက်စိနဲ့အခြင်းနဲ့စပ်ပြီးတော့နေတဲ့ဒီကိုယ်လုံးရုပ်ဒီကိုယ်လုံးကလည်းပဲဒါလည်းရုပ်ပါပဲမျက်စိအခြင်းနဲ့ဒီကိုယ်လုံးကရုပ်မြင်တာပြီးတာကနာမ် ဒီမှလို့မမာရိညာအားကောင်းတဲ့ခါကလာအဲဒီလိုလဲသဘောပေါက်ပြီးသိတတ်ပါတယ်။ဒါနာရီယုံနာကွဲပုံမျိုးသိအောင်လို့မြင်စေခဏနာ၏မြင်တယ်ဟုမှတ်သူမှာမျက်စိအခြင်းနှင့်သဘောလုံးကယောမြင်တာသိတာကနာဒီယုံနာနှစ်ပါးများကရှိသည် ပိုင်းခြားရေတိပိုင်းခြားရေတိမြင်စေခဏ၌မြင်တယ်ဟုမှတ်သူမှာမျက်စိအသိနှင့်ကိုယ်လုံးကယောမြင်လာတိရာကနာဒီယုံနာနှစ်ပါးများသာရှိသည်ဟု ပိုင်းခြား၍သိသည်မြင်စေခဏ၌မြင်တယ်ဟုမှတ်တော်မှတ်တော်သူမှာမျက်စိအရှင်းနဲ့ဒီကိုယ်လုံးကယောမြင်နာသိတာကနာဒီယုံနာနှစ်ပါးများတာရှိသည်ဟုပိုင်းခြား၍သိ တိုင်းမြင်တိုင်းအဲဒီလိုနိုင်ကြရပြီးရယုံနဲ့နာမဲအာယုံမသိတတ်တဲ့ယုတ်တော်ဘောကတမျိုးအာယုံသိတတ်တဲ့နာမ်တော်ဘောကတမျိုးဒါလည်းမသိကြည့်တာပဲလို့ပြန်ကြတယ်အဲဒီတော့ပုဂ္ဂိုလ်တ attva ပဲလို့အစွဲလမ်းနေမှာမဖြစ်နိုင်တော့ဘူးအမှန်အမှန်သိရရင်ရောက်တာအမှားသိရမသိရတော့ဒါကနာမရူပလို့ဖြစ်တဲ့ညာကသင်ဖို့သို့သူကြားသေးနာသေးတယ်မှာလည်းဒီတိုင်းမှာတော့ ဆိုရမှာလဲကြာစေခဏနာ၏ကြာတော့ဟုမတုမာနာတန်နင်းသကိုယ်လုံးကယောကြာလာပြီတာကနာယုံနာနဘာညာလာရှိသည်ဟုတိုင်းကြရည်သည် စေစားစေဒီတိုင်းမှာပဲတွေ့ထိစေသွားကြဆိုတွေ့ထိစေခဏနာ၏သိသည်ဟုမှတ်သူမှာကိုတွေ့နှင့်သကိုယ်လုံးငါယောသိတာသိတာကနာဒီယုံနာနာပါးများတာရှိသည်ဟုပိုင်းခြား၍ သိကုစဉ်းစားရမှာသိကုရဲ့စဉ်းစားရဲ့ကြံပြီးရမှရတယ်ဒီလိုပါပဲသိကုစဉ်းစားမှုဤပြာကယုတ်သိကုစဉ်းစားတာပြာကနံယုံနာနှစ်ပါးများတယ်ဟောကြံပြီးစေခဏနာဤသိကုသည်စဉ်းစားသည်စသည်ဖြင့်မတော်သူမှာကြံပြီးမှုဤပြာ ကိုကယောဉာဏ်သိတာကနာဒီယုတ်တာနှစ်ပါးများတာရှိသည်ဟုတိုင်းကြရသည်သည်ဒီကူရဲ့စဉ်းစားတဲ့ဉာဏ်ရဲ့ဆိုတော့ဒီကူစဉ်းစားကြံမိမိဒီဟာကိုယ်ဥပါလည်းရှိတာပေါ့ဒီကိုယ်တွေကနေပြီးတော့ဒီကူစဉ်းစားကြံမိနေတာပဲဆိုတာပေါ်တယ်အဲ့တော့ဒီကုသနာကြမြင်မှုဒီဟာကိုကြီးတစ်ခုလုံးကယုတ်ကြံပြီးနေတာကနာဒါလေးနှစ်ခုပဲ မှတ်သိတာလည်းကြာပြီးတာလည်းပါသွားရင်ကြာပြီးတာမှတ်သိတယ်လည်းပါသွားအာယုံမသိတာတဲ့ကိုယုံနဲ့အာယုံသိတာတဲ့စိတ်နာဒီနှစ်ခုရှိတာပဲလို့မှားနိုင်ပါကြပြီမရှိတဲ့ပုဂ္ဂိုလ်တွေမှာတော့ဒီကုသနာကြာပြီးနေတာငါပဲလို့ထင်တာပဲဒီကုနေကြာကြီးဒီကုနေလည်းကြာကြီးငါပဲအရင်ကကုငါလည်းငါပဲအခုလည်းငါပဲငငယ်လေးတုန်းကတော့ဒီကုကလည်းငါပဲအဲလိုပြောတဲ့ဒီကုလည်းပဲဖြစ်နေ အခုကြံတိုင်းကြံတိုင်းနေမှားလိုက်တဲ့အခါကျတော့ကြံပြီးတဲ့သဘောရဲ့ကြံပြီးတာညာလေးပဲကြည့်ရကြံလိုက်စဉ်းစားလိုက်စဉ်းစားတယ်သူကူးရဲ့သူမြင်တယ်ဒီတိုင်းဒီတိုင်းမှာတော့အာယုံကြီးအာယုံကြီးကိုရောက်ရောက်သွားတာပေါ့သူတို့အာယုံလေးကြီးကိုပြည့်ပြည့်ပြီးကတ်တယ်လို့ရောက်ရောက်သွားတဲ့သဘောလေးအသေးသေးဖြစ်နေတဲ့သဘောလေးကြည့်ရကြံပြီးတဲ့သဘောမျှလေးပဲကြံပြီးမှုဒီဟာကိုယုံနဲ့ဒါကိုယုံမရှိဘဲနဲ့ကြံပြီးမှုမရှိဘူးကြံပြီးမှုဒီဟာဖြစ်တဲ့ကိုယုံနဲ့ ကြံသိမှုသဘောတွေဒါညာရှိတာပဲလို့ဒီတိုင်းမှလည်းပိုင်းခြားပြီးတော့ဒီကနာမရူပလေးရှိတာညာအနာယူကြည့်ရဲ့အဲဒီနာမရူပလေးရှိတာညာအကျိုးကြမှာဒီဉာဏ်လေးရှိတာညဇောဘုရားဒီနာမရူပလေးရှိတာညာဥပမာပြောတာဒီနေ့တော်တော်ကြီးလည်းတစ်ခါပြောပြီးကြောက်ကလေးနဲ့ကျိုးလေးနဲ့ကပိုင်းခြားတာကြောက်ထဲမှာကျိုးလေးတည်ထားလို့ရှိရင်အဲဒီကြောက်ကလေးလည်းဝါပေါ်မှာတင်ပြီးမျက်စိကောင်းတဲ့ပုဂ္ဂိုလ်က ကြောက်ကတရားကျိုးကတရားကွဲပြားတယ်ကြောက်ထဲမှာကျိုးလေးဝင်နေတယ်ဆိုတော့သိရဲ့အဲ့ဒါလိုပဲကိုယုံနဲ့မှားပြီးရဲ့စိတ်ဒီကိုယ်ကနာနေခုရှိတာပဲကိုယုံနဲ့ကြံပြီးရဲ့မှားပြီးရဲ့စိတ်ဒါနေခုရှိတာပဲအဲကိုယုံထဲမှာကိုယုံကကြောက်နေတယ်ကြံပြီးတာမှားပြီးတာကကျိုးနေတယ်ကြောက်ထဲမှာကျိုးလေးဝင်နေတယ်လို့ပဲ မှတ်တိုင်းမှတ်တိုင်းကကိုရုပ်စီကိုတည်းကကြံပြီးတဲ့ပြင်မှတ်ပြီးတဲ့ပြင်ကရောက်တော့တယ်မှတ်ပြီးတဲ့ပြင်ကဟိုရောက်တော့ပြည့်ပြည့်တွေကတ်အဲ့ဒါဒီပိုင်းခြားပြရတယ်နာမယုပါပရိစ္ဆေကနာမယုမှန်တိုင်းကြည့်တယ်အဲ့ဒါမြင်ပြီးပြီးချင်းကြားပြီးနာမည်စားပြီးတို့ပြီးပြီးကိုယ်ပြီးစားပြီးထိုင်ပြီးထားပြီးလို့ကြားပြီးဒီကုသနာကြပြီးချက်ချင်းချက်ချင်းရှိလို့ရှိရင်ဒီတိုင်းအမှန်တိုင်းပြရတယ်အမှန်ပြီးရောက်တာအမှားပြီးမပေါ်ဘူး သတိနေတဲ့ပုဂ္ဂိုလ်တွေကဒီလိုကမမှန်တာဘူးမမှန်တာမြင်ပြီးရင်အဲ့ဒါငါပဲသူပဲယောက်ျားမင်းကပုဂ္ဂိုလ်သတ္တဝါပဲကြားပြီးရင်လည်းဒီတိုင်းပဲဖြစ်သွားတာဘောပြီးပြီးတိုင်းပြီးပြီးတိုင်းကအလွဲပြီးပြီးရောက်အဲ့ဒီလွဲပြီးကမောဟနဲ့တကွာဖြစ်တဲ့အကုသိုလ်စိတ်ချင်းလွဲပြီးတယ်ရှိရဲ့အကုသိုလ်စိတ်ပြီးအတိနောက်ရောက်အတိကိုနောက်လိုက်ပြီးတော့ဖြစ်နေကုသိုလ်စိတ်နဲ့ပြီးတာတွေလည်းရှိပါတယ် ကုသိုလ်စိတ်နဲ့ပြီးတာလဲမောဟဤမောဟဤလက်ရတဲ့သူကပြီးတော့အဲမောဟဤကိုယ်စရယ်တွေလို့ဆိုရမှာပေါ့သူလည်းသူလည်းဖုံးလွှမ်းတာပဲဘာမှကုသိုလ်တွေဆိုလို့ရှိရင်အဲ့ဒီမောဟရဲ့အတိတိုင်းပဲပြီးတာပဲမောဟကပုဂ္ဂိုလ်သတ္တဝါပြီးတယ်လို့ပဲသူတို့ကလည်းပုဂ္ဂိုလ်သတ္တဝါအနေနဲ့ပြီးသွားတာပဲသံကုသိုလ်တွေညဆိုလို့ရှိရင်ကတိုင်းတွေအာရုံပြုပြီးပြညာတွေအာရုံပြုပြီးဖြစ်သွားတာ အာဟုသောမောဟကနေပြီးတော့သိထားတဲ့အတိုင်းနဲ့ဘုံသနာတွေရဲ့ပြဉ္ညာတွေအတိုင်းကြည့်ပြီးတော့ဒါအကုသိုလ်တွေဖြစ်တာနောက်ဒီကဖဆရာသမားအသေးမျိုးပုဂ္ဂိုလ်တ attva စသည်ဖြင့်အဲဒီလိုသိပြီးတော့မေတ္တာပါဝနာပွားများတယ်ကရုဏာပွားများတယ်ဒီကာလမှာလည်းပဲမောဟကပုဂ္ဂိုလ်တ attva ပဲတသိထားတဲ့အတိုင်းနဲ့ကုသိုလ်တရားတွေကပုဂ္ဂိုလ်တ attva ပဲတသိကြတယ် တာမန်ကုသိုလ်တွေပြုတဲ့အခါဒါနသီလဒီလိုနေရာတွေမှာလည်းအတူတူပဲမောဟကပြီးထားတဲ့အတိုင်းပဲသာမဒါနသီလကုသိုလ်တွေကဒီလိုပဲပြီးတာပဲပုဂ္ဂိုလ်သတ္တပြည့်ညတ်တွေနဲ့ပဲပြီးတယ်မြဲတဲ့နေရာချင်းပဲဒီလိုပဲပြီးသွားတယ်အဲဒါကြောင့်သာမန်ကုသိုလ်တွေပြီးတာလည်းပဲမောဟကြီးကိုယ်စလဲဖြစ်နေပြီးတော့မောဟကပုံသွမ်းတယ်လို့ဆိုရတာပဲမြင်ပြီးတာနဲ့မြင်ပြီးပြီးတဲ့အကုသိုလ်ကြီးတွေဖြစ်တယ်လို့တော့မဟုတ်ပါဘူးကုသိုလ်လည်းဖြစ်ပါတယ်ဒီလိုဖြစ်တာဒီပုဂ္ဂိုလ်သတ္တဝါအနေနဲ့အာရုံပြုပြီးတော့ဖြစ်လို့ရှိရင် အဲမေတ္တာနဲ့သမ်းသာပါစေကရုဏာနဲ့တနာနဲ့စသည်ဖြင့်ဖြစ်ရင်ကုသိုလ်ပါပဲလားအကုသိုလ်တော့မဟုတ်ပါဘူးမောဟမပါပါဘူးဒါပေမဲ့လည်းသူပြီးတာမောဟပြီးပြီးတဲ့မောဟကပြီးထားတယ်တဲ့အရင်တုန်းကမောဟကပြီးပြီးသားဖြစ်နေပုဂ္ဂိုလ်သတ္တဝါအနေနဲ့မောဟကပြီးပြီးသားဖြစ်နေအဲ့ဒီပြီးပြီးသားအတိုင်းကုသိုလ်စိတ်ကလည်းလိုက်ပြီးတော့ပြီးတာကိုမောဟဤကိုယ်စလေပေါ့မောဟဤနောက်လိုက်တတိဖြစ်နေတယ်ကုသိုလ်ကအဲဒါကြောင့် အဲဒီကုသိုလ်စိတ်တွေနဲ့ဗာမန်ကုသိုလ်စိတ်တွေနဲ့ပြီးတာလည်းပဲအမှားပြီးပြီပဲအလွဲပြီးဖြစ်နေတာအမှန်ကြီးဒုက္ခသစ္စာနေရခြင်းမသိဘူးသမှုရသစ္စာနေရခြင်းမသိဘူးအဲဒါကြောင့်မောဟအာယုံကိုဖုံးလွှမ်းတတ်တယ်ဆိုတာတရားမဟုတ်ဘူးမြင်သိကြပြီးနာမစပြီးတွေ့ထိပြီးတဲ့အာယုံကရပြီးတယ်ရပြီးတယ်မရှိနိုင်မမနိုင်တော့ပဂရိရှိနေကြမယောကလာအနေရခြင်းသိပြီးသွားတာတွေကအဲဒါတွေကအမှားကြီးတွေပဲ မှန်ပြီးမဖြစ်နိုင်အောင်သူကအရင်ပြီးလိုက်တာသူကအရင်ပြီးလိုက်တာသူကအရင်ပြီးလိုက်တာနဲ့အမှန်ပြီးမရောက်ရတော့အဲဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်ကြတော့မှမှန်ပြီးရောက်တယ်ဉာဏ်တိုင်းကြားတိုင်းနဲ့ချက်ချင်းချက်ချင်းတခါတလိုက်မှမြင်ပြီးတာနဲ့မြင်တယ်မှကြားပြီးတာနဲ့ကြားတယ်မှနားပြီးတာနဲ့နားနဲ့စားပြီးတာနဲ့စားပြီးတာအရာပါပြီးတာမှကိုယ်ကတွေ့ပြီးတာနဲ့တွေ့ပြီးတာလေးတွေမှကိုယ်ကဆန်းတာထိုင်တာတက်ကလူကြတာတွေမှဒီကုသနာဉာဏ်ကြီးတာလေးတွေဒီတိုင်းဒီတိုင်းမှ မှန်နေတော့သဘောတရားလေးတွေခုနပြောခဲ့တဲ့ရုပ်တရားနဲ့ရုပ်ကိုယ်နဲ့ပြီးတာတဲ့ဖြစ်နေဒါလေးတစ်ခုရှိတာပဲဆိုတော့ပြင်းမှန်ရင်သဘောကျပြီးတော့ပြီးအဲဒါပြီးရင်ဆိုမောဟကမကုန်းလာနိုင်တော့ဘူးအမှန်ကြီးရောက်လာပြီအခုယောဂီတွေကြားထုတ်ရတာဒီမှန်ကြီးရောက်အောင်အားထုတ်နေရတယ်သမာဓိညာကျင့်လာတဲ့အခါကျတော့ဒီတိုင်းမှတိုင်းအာယုံလေးတွေပေါ်ပြီးကြတယ်လည်းမမြဲဘူးဆိုတာသိရတယ်။မတိုင်းမှတိုင်းမမြဲဘူးမမြဲဘူးနဲ့အပိုင်းပိုင်းတွေပြက်ပြက်ပြီးတော့သားတယ်။ဘုံကုံတော့တာသုံးကုံတော့တာတွေ့ရတယ် မမြဲဘူးမမြဲဘူးနဲ့နောက်ကလိုက်ပြီးတော့သိတယ်။အဲဒီမမြဲဘူးသိနေတာမြဲတယ်လို့အတိမမဖြစ်နိုင်တော့ဘူး။အဲဖြစ်ပြီးပြည့်စုံတဲ့ဆင်းရဲကြီးတွေပဲဘာမှမကောင်းတဲ့တရားတွေအာမခုလို့တဲ့တရားတွေပဲဘယ်ကိစ္စသိနေတော့ကြောက်ရကောင်းတဲ့တရားတွေပဲ။ဒါလိုသိရမယ်။ဒါလိုသိတော့ချမ်းသာတယ်ကောင်းတယ်တော့မသိရင်အလွဲကြီးတွေမရောက်ဘူး။သူတော်တယ်သူကသူဖြစ်ပြနေတဲ့သဘောတရားများပဲကိုယ်လိုတဲ့ဖြစ်တာတွေမဟုတ်ဘူးစီမံခန့်ခွဲလို့မရဘူးအကြောင်းတရားရှိမှအကျိုးတရားသူကသူဖြစ်ပေါ်နေတဲ့တရားတွေပဲလို့ ရေးကျင်သဘောကျပြီးသိတာပဲအဲဒါပုဂ္ဂိုလ်သတ္တဝါပဲအသက်ရှင်နေတဲ့အကောင်ပဲလို့ပြောလာတယ်အဲအလွဲပြီးတယ်သိရတော့အဲဒီအလွဲပြီးတွေကြောက်အောင်လို့ဝိပဿနာပြုရဝိပဿနာပြုလို့အလွဲပြီးတွေအကုန်ကြောက်တဲ့အခါမှာအရိယာမညာဖြစ်တာပဲအဲဒီကြောင့်အားထုတ်မှာလို့အဲအဲဒီတော့မရှိနိုင်တဲ့ပုဂ္ဂိုလ်တွေမှာမောဟကတော့မြင်ပြီးတိုင်းကြားပြီးတိုင်းသူကိုယ်တိုင်ဝင်ပြီးတော့ဖြစ်တာလည်းရှိရဲ့ သူ့ရဲ့ကိုယ်စားဖြစ်တဲ့ကုသိုလ်တွေကအာရုံပြုဖြစ်တာလည်းရှိတယ်သူ့အတိတိုင်းမှာပဲသူ့ပါဘူးဟိုတဲ့လုပ်ငန်းတစ်ခုမှာကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကအဲတကြီးတွေကိုသွန်နေညွှန်ကြတာဒါကဘယ်လိုခေါ်တဲ့ကားပါဒါကဘယ်လိုလုပ်ရလဲစသည်ညွှန်ကြတာအဲဒီဆရာကြီးကိုယ်တိုင်သူလုပ်တဲ့ခါလည်းရှိတယ်သူမလုပ်သူမရှိလို့ရှိရင်ဒီခွင့်မသားလို့ချင်းတကြီးတွေကလည်းသူ့လိုပဲလုပ်တာအဲဒီလိုပဲအဲဒီသဘောမျိုးပါပဲမောဟကသူကဆရာကြီးကိုဒီနေ့ဟာတွေကနောက်လိုက်ကြီး

ဝိပဿနာရှိရတယ်ဆိုတာအဲ့ဒီမှားပြီးမောဟမဝင်အောင်လို့မြင်ပြီးရကြားပြီးရနားပြီးရစားပြီးရဒီဒီပြန်ကြွေးပြီးဆန့်ပြီးရကြားပြီးရဒီကုသလကြံပြီးတဲ့ဆက်ချင်းဆက်ချင်းလိုက်ပြီးတော့မှားဆက်ချင်းလိုက်ပြီးတော့မှားတော့မှန်ပြီးတွေရောက်အဲမှန်ပြီးအစယုံနာနှစ်ပါးပဲဆိုပိုင်းကြပြီးပြီးရအပြည့်ပြည့်ကလေးတွေခဏတဲ့ခါကျတော့အိစ္ဆရူပနာတလက္ခဏာတွေနဲ့ပိုင်းကြပြီးပြီးလာတယ်အဲဒီပညာတွေပြည့်စုံတဲ့ခါကျရင်တော့နိဗ္ဗာန်ကိုအရိယာမဉ္ဇဉ်မြင်ပြီးတော့ နာအရိယာပုဂ္ဂိုလ်ဖြစ်သွားမှာပဲသောတာပန်ဗရာဂအနာဂညာနာဖြစ်ပြီးတော့သွားမှာအဲဒီကြောင့်အတူတူအဲဒီကမောဟဆိုတာသစ္စာ၄ပါးတရားတွေအမှန်တိုင်းနဲ့ဒီလွယ်ပြီးတာဉာဏ်နဲ့ကြားတဲ့နာနဲ့ကြားတဲ့တွေ့ထိနေရတဲ့တွေ့သိနေရတဲ့တရားတွေကဘာတွေလဲဆိုလို့ရှိရင်ဒုက္ခဆင်းရဲကြီးတဲ့အဲ့ဒါတွေကိုဆင်းခြင်းအကောင်းနေခြင်းမမြဲတာတွေကြီးတဲ့ပဲမြဲတယ်လို့ဆင်းတဲ့ပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားများကြီးတဲ့ပဲ အဲ့ဒါပုဂ္ဂိုလ်သတ္တဝါပဲသိနေတယ်ကောင်းမဲတဲ့အဲ့ဒီလိုသင်မှတ်ပြီးတော့နေတယ်တဲ့အဲ့ဒါအမှန်နဲ့ပြီးအမှားပြီးတာလေမောဟဝေခေါ်ပြီးတဲ့ဆိုရမှာအမှန်နဲ့ပြီးအမှားပြီးတာကမောဟ ကြီးဆိုမပြတ်ဘူးစစ်စင်းမရှိတယ်သူကမပြတ်တတ်တယ်သူကပြတ်တယ်ဆိုတာကလည်းလောကကြီးရနဲ့ပြတ်တာလည်းရှိတယ်လောကကြီးရနဲ့သူများလို့သာလာပါပါဒီနေ့တည်းမိုးရလို့မစားရလို့မသုံးဆောင်ရလို့ပြတ်တယ်ဆိုတာရှိအဲဒီလောကကြီးရနဲ့ပြတ်တာတွေကတော့ဒီမှာတရားထဲမှာပြင်းဝင်ပါဘူး မကောင်းမှုမှပြက်တာကအဲဒါကုသိုလ်တရားကောင်းသောတရားပဲအခုကတော့မကောင်းမှုမှမပြက်တာမပြက်တာကမကောင်းမှုမှမပြက်တာမကောင်းမှုအကုသိုလ်ဒီကြိုက်ကြည့်ရမှာမပြက်ဘူးမပြက်တတ်တဲ့တရားကအရိယာကိုခေါ်တယ်ဆိုရမယ်မကောင်းမှုမှမပြက်တာကအရိယာမကောင်းမှုမှမကြောက်တာက တတ်ပါမကောင်းမှုမှာမရှိတာကဒီကမကောင်းမှုမှာကြောက်တာကမုတ္တပါ ကအနုတ္တဘာဆိုတာတုံးပဲဤကဖြစ်ရင်အနုတ္တဘာဖြစ်တာအနုတ္တဘာဖြစ်နေဤကဖြစ်တာဒီဥပါပဲဒါပေမဲ့သဘောအချင်းကွဲတယ်မြတ်စွာဘုရားဖွဲ့ဟောတာအနည်းစိတ်ပြီးတော့ဟောတာမပြတ်တဲ့သဘောတရားကမျိုးပဲမကြောက်တာကတစ်မျိုးပဲမပြတ်တာကတော့ကိုယ်ကိုယ်နဲ့ပတ်သက်ပြီးတော့မကောင်းမှုကြည့်ရဲနေတဲ့သဘောကတော့မပြတ်တဲ့သဘောဖြစ်တယ် ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့မပြည့်ရဲဘူးဆိုလို့ရှိရင်တော့ဒါကျက်တဲ့သဘောရှိပုဂ္ဂိုလ်ငဲ့တယ်ကိုကတန်ရှင်းစင်ကြဲနေတဲ့ရင်မိုးချိုးလို့ငါးငါးလိမ့်တော့ဝတ်ဖြစ်စားတဲ့ပြေဝို့လို့စင်ကြဲနေတဲ့ပုဂ္ဂိုလ်ကအငြိကျေးလူမှာအလိုမရှိဘူးအငြိကျေးမလူကျင်ဘူးအငြိကျေးလူရမယ်လို့ဆိုလို့ရှိရင်မလုပ်ချင်တော့ဘူးသူကတန်ရှင်းစင်ကြဲနေတာပဲအဲ့ဒါကိုယ်ကိုယ်နဲ့ပတ်သက်ပြီးတော့အငြိကျေးအလူမခံနေတဲ့သဘော အဲဒီလိုပဲအကုသိုလ်တွေနဲ့မိမိကိုယ်နဲ့ဟာမိမိကိုယ်ကအသင်တန်းမြင့်ပြီးတော့နေတဲ့သဘောယူဆပြီးတော့အကုသိုလ်တွေကညှဉ်းနှွမ်းတဲ့သဘောမကောင်းတဲ့သဘောတွေယူဆပြီးအဲဒီမကောင်းမှုတွေမပြုကျင်ဘူးမကောင်းမှုတွေအလုံးမရှိမိမိကိုယ်ထဲမှာမကောင်းမှုတရားတွေဖြစ်ပေါ်လာမှာကိုအလုံးမရှိဘူးဆိုရင်အဲ့ဒါကတော့ပြက်တာလို့ခေါ်တယ်အဲဒီတော့မဟုတ်ဘဲနဲ့ မကောင်းမှုတွေကိုရှေ့ရမှမသိ၊ယူမှမသိ၊စွစွမှမသိဘူးမကောင်းမှုတွေသူလက်ခံနေတဲ့ပုဂ္ဂိုလ်ကအဟိရိကပဲမကျက်တဲ့သဘောပဲဥပမာအရင်ဗာနဲ့တူရောဆိုလို့ရှိရင်အိမ်အိမ်မှာမွေးထားတဲ့လူရင်မွေးထားတဲ့ဝက်ဝက်များမသိမညွှန်ကြသလိုပဲအာလူအနေနဲ့ဆိုလို့ရှိရင်မသိနေညွှန်ကြကောင်းတာပေါ့ဥပမာမြင်တော့မမြင်ဘူးလက်နဲ့ပါနဲ့သွားတိုင်မှုဆိုဝေးရောစားဖို့ဆိုတော့ငါးစားနိုင်နေမှာတော့လို့ကမစားနိုင်ဘူး ဘဝကြတော့သူကအဲဒီမသိနေလူမှာတော့မြင်ရတာလည်းသူကတော့ကာယကလည်းကောင်းတာပဲသူတော့ဘာမှသင်္ကြန်သက်သက်ချင်းမရှိဘူးလို့တော့သူနာကောင်းတဲ့အစာအရာဖြစ်နေအဲ့ဒါလည်းမိမိစစ်စစ်နဲ့ထိုးဟပြီးတော့သူဝါစားတော့တာလည်းသူကအဲဒါဆိုတော့ဘုံကြည့်တယ်ဝက်ပြင်းမှာတော့မပြင်းကြောက်နေလို့မပြည့်ဘူးလေဝက်ပြင်းနေတော့မပြည့်မကြောက်ပါဘူးလေဝက်ပြင်းမပြင်းပဲကြောက်တယ်ချင်းကြားတယ်ချင်းလည်းသူကဝက်ကမပြင်းဘူးသူကြိုက်တယ်

ခန္ဓာအမြင့်ကြီးတွေတူးသွားမှာကိုအလိုမရှိသလိုပဲမကောင်းမှုအကုသိုလ်မှာပြက်တဲ့သဘောလားဒီအဲဒီမကောင်းမှုအကုသိုလ်မှာမပြက်ဘူးဆိုတဲ့သဘောကအာယိကအနုတ္တပဆိုတာမကောင်းမှုကိုမကြောက်တဲ့သဘောပဲမကြောက်မကောင်းမှုကိုသူကမကြောက်မလန့်တဲ့သဘောကြောက်ခြင်းလန့်ခြင်းမရှိတဲ့သဘောသူကတော့မာနဲ့ဥပမာပေးတာဆိုတော့ ညမိထွန်းထားတော့အဲမိွက်ထဲဝင်ထိုးတဲ့ပိုးကောင်နဲ့ပိုးဖလံလည်းခေါ်ရတယ်ပိုးပရံလည်းခေါ်ရတယ်ဒီကသုကောင်ဆရာတော်ကြီးကရေးထားတဲ့သုကောင်တမောက်ကနာပါတယ်ပိုးဖလံမျိုးမိကိုတို့ကိုကျိုးနေလာပြီဆိုပြီးရေးတယ်ဘိုးဖလာမိတဲ့မိတဲ့တိုးတဲ့ကောင်တွေညညကြီးကဘိုးမျိုးမျိုးတွေပါပဲအလင်းရောင်တဲကြိုက်တဲ့ဘိုးကောင်တွေအလင်းရောင်ကြည်ထားကြတာပဲ အခုကလာဓာမီတွေရောင်နေတဲ့သူတို့လာတိုက်ခိုက်ပြီးဒီရတာပါပဲဒီတုန်းကတော့မိကွက်ဆိုတော့သာပြေတာပေါ့လေမိကွက်ထဲဝင်တို့တော့လောင်တခါတည်းချက်ချင်းပြေတာပဲအဲအဲ့ဒါပဲမဲ့တော့ကိုယ်ကောင်ကြီးကမိလောင်မှလည်းသူတို့မသိတဲ့ဟာကိုလောင်တာမှမသိသေးလိမ့်မယ်ဆိုတာမဲ့ပြီးတော့မိမြင်သူအတင်းတိုးတော့တာပဲသူကတော့မိမကြောက်ဘူးလူအနေနဲ့ဆိုတော့သိနေတာပဲကလေးတွေကစပြီးသိနေတာမိကြိုင်လို့ရှိရင်ပူရတယ်ဆိုတာသိနေတာမိမကြိုင်မိနာမတော်ဘူး မိရဲ့လက်တို့ဘာလို့ရောက်တော့မှသူအနာကြောက်ရတယ်မိရဲ့တို့ဘာလို့ဆိုရင်ကမိမှနင်းမိမှအနာကြောက်ရတယ်မိကိုဆိုရင်အနာကြီးဆက်ရတယ်ဟိုကလောင်သားမျိုးလို့ပူသားမျိုးလို့လူအနေနဲ့ကတော့မိကြောက်အောင်မှပြီးအဲဒီလိုပဲအာဟုတို့လူအနေနဲ့မိကိုကြောက်တယ်လို့ပဲအာဟုတို့တွေကိုကြောက်အာဟုတို့ဆိုရင်မကောင်းမျိုးကိနေအဲမျက်မှောက်ကျင်းနဲ့အကျဲ့ရခံရလိမ့်မယ်မတော်တဲ့မှုပြုလို့ရှိရင်ဘုရားဥစ္စာခိုးလို့ရှိရင်ရာဇဝမှုတွေပြုရောက်လိမ့်မယ် ကြောက်တယ်သူကဒါဟိရိခေါ်တယ်လားအဲဘုရားသက်ကိုတတ်လို့ရှိရင်လည်းအပြစ်ဖြစ်လိမ့်မယ်ဘုရားကျဲကျဲခံရလိမ့်မယ်ကြောက်တယ်နောက်တန်တရားပွားတွေလည်းမကောင်းကျိုးတွေပြေးသွားလိမ့်မယ်အသက်တွေချင်းနာများချင်းစကြည့်တော့မကောင်းကျိုးတွေပြေးသွားလိမ့်မယ်ကြောက်တယ်အဲဒါဟိရိခေါ်တယ်အခုအာဟိရိကကတော့အဲ့ဒီလိုမကြောက်တာကြောင်းမြန်လာတာဆိုတာကသူကမကြောက်ဘူး မကောင်းပါဘူးတော့ပြုတဲ့အတွက်မျက်မှောက်မှာမကောင်းကျိုးပေးနိုင်မယ်သူတို့ကကြည့်ရလိမ့်မယ်ဒါဆိုပြမှုသိနိုင်မယ်ဆိုတာလေသူကမကြောက်ဘူးရဲရင်တဲ့ဘောပေါ်တဲ့ဉာဏ်ကကြောက်တယ်အခုမကောင်းမှုတွေပြုတာလေအဲ့ဒီမကြောက်တဲ့အိရိကကြောင့်ပြုဝင်တာပဲအိရိကအဲအိရိကလည်းအနုတ္တပါအနုတ္တပါဆိုသဘောကြောင့်ပဲအနုတ္တပါမကြောက်လာနဲ့အဲဒီရဲ့ဒီရဲ့ဘောကောင်းတယ်ဒီရဲ့ဘောကြီးကောင်းတယ် ရဲကျင်တဲ့သဘောတွေအားကောင်းပြီးနေတဲ့ပုဂ္ဂိုလ်တွေကမကောင်းမှုတွေပြုကြတယ်။မကောင်းမှုမျိုးမျိုးတွေပြုကြတယ်။အဲဒါအနုတ္တပခေါ်တယ်အနုတ္တပ။အဂိရိကအနုတ္တပ။ဝိရိကကမကြက်တဲ့သဘောအနုတ္တပကမကြောက်မလန့်တဲ့သဘော။မကြက်ရင်လည်းမကြောက်တာမကြောက်ရင်လည်းမကြက်တာပဲဒူဒူပါပဲတွဲရပါပဲ။မကြက်မကြောက်တယ်။ကြက်ဒီကြောက်ဒီကြက်ရင်ကြောက်တယ်ကြောက်ရင်ကြက်တယ်။ အခုကမကြည့်ရင်မကြောက်တဲ့တရားကုသမကုတွဲရတယ်အဲဤကဖြစ်ပြီးတော့အနုတ္တဘမပါဘဲနဲ့ဒီလိုမရှိပါဘူးအနုတ္တဘဖြစ်ပြီးတော့ဤကမပါဘဲနဲ့မဖြစ်ပါဘူးဆိုတော့တွဲရတဲ့ဇုံမှာပဲဒါမြတ်စွာဘုရားကပြန်มาဒီလိုတွဲပြီးတော့အတိအကျခွဲပြီးတော့ဟောထားပါတယ်နော်အာယိရိကဆိုတာမကောင်းမှုမှမကျက်တာအနုတ္တဘမကောင်းမှုမှမကြောက်လန့်တာမကောင်းမှုအကုသို့ပြုဝေရစိတ်ကူးပေါ်လာလို့ရှိရင်အစတော့ မကောင်းမှုအကုသို့ပြုရမှာကျက်တဲ့သဘောလေးလည်းရှိတယ်မပြုရဘူးမိမိမှာဒီလိုမှုဖြစ်သွားမှာကိုရေကြီးလူလဲတာလိုပဲအလုံးကြီးဒီကဒီမကောင်းမှုပြုလိုက်လို့ရှိရင်မကောင်းကျိုးပေးနိုင်မယ်သူများတွေကြည့်ရလိမ့်မယ်အဲနောက်တော့တရားပွားကြလို့ရှိရင်လည်းငရဲကြပဲလေးပါးကြဒုက္ခတွေဖြစ်နိုင်တယ်ဆိုတာအဲဒီတော့ကြောက်တဲ့သဘောရှိစမှာမကြည့်ရဘူးဒါပေမဲ့သက္ကာရကစဉ်းစားတော့ကိုလို့ရှိနေလို့ဆိုတော့ကြာတော့ မလုံးလုံးဖြစ်ပါဘူးဆိုပြီးတော့ပြုလုပ်ပြီးတော့အဲဗန္ဒီပါရသရဝအသက်ပတိတိလေနာပညာစာခိုးကြည့်ဒီကာမိစရာကာမသမောမြှားရင်းကြည့်ဒီကာယကနဲ့ဝစီကနဲ့အဲဒီဝန်ကျူးတွေဖြစ်လာအဲ့ဒါတွေကအာယုရိကမချက်တဲ့သဘောအားကောင်းလာတော့အနုတ္တပမကြောက်တဲ့သဘောတွေအားကောင်းလာတော့ဒီမှာဒီကအနုတ္တပတွေအားကြည့်တာကသူက မကောင်းမှုတွေဖြစ်လာတာသူတို့မပါဘဲနဲ့မကောင်းမှုဖြစ်နိုင်ဘူးဟိကနတပါရတယ်သူလည်းကောင်းဆောင်ပဲအာဟုတုတရားတွေသူတို့ကောင်းဆောင်နေတယ်ဒီအာဟိကမဖြစ်တဲ့သဘောအနုတ္တပမကြောက်လာတဲ့သဘောတွေအာကြည့်လို့ရှိရင်အာဟုတုတွေပွားလာတဲ့အဲစိတ်တတ်တယ်ကြောက်တတ်တယ်ဆိုလို့ရှိရင်အာဟုတုတွေကမပွားဘူးနည်းနည်းရှိရင်နည်းနည်းသက်သာတာပဲအဲစိတ်တတ်တယ်ကြောက်တတ်တယ်ဆိုတော့နည်းနည်းရှိရင်နည်းနည်းသက်သာတာပဲများများကြည့်လို့ရှိရင်များများသူကသက်သာတယ် ီလကုသိုလ်များဒီဥဒ္ဒပါဗရထာမေဒီဥဒ္ဒပါဗရထာနာဒီဥဒ္ဒပါအကြောင်းရှိနေလို့ရှိရင်သီလရှင်ပြည့်တယ်ဒီလိုမှ၅ပါးသီလပါဠိပါဒဝေရမိစရှင်သောက်တည်ကြရှိပြီနဲ့မကောင်းမှုပြုရမှာရှက်နေတယ်ဥဒ္ဒပါနဲ့မကောင်းမှုပြုရမှာလန့်နေတယ်ကြောက်နေတယ်ဆိုလို့ရှိရင်အဲဒီ၅ပါးသီလဆိုင်ရာဖြစ်တဲ့မကောင်းမှုတွေမပြည့်ရဘူး ဒီရဲ့ဘုသူကဒီလားသင်ကျဲနေတာပဲလုံးညုံနေတာပဲညာများမှလည်းညာနဲ့ဆိုင်တဲ့ဗာတိမောက်ဒီလားတွေရှိတယ်ညာစွာကြီးကပြညာထားတဲ့သိက္ခာပုဒ်တွေကျူးလွန်လို့ရှိရင်အာဘပြုသင်နိုင်မယ်အာဘပြုသင်လို့ရှိရင်အဲသူဘာကျဲ့ရတယ်ပဲခံရမယ်ငရဲလည်းကြနိုင်မယ်အပေလေးပါလည်းရောက်နိုင်တယ်ဗာမယဝဆင်းကလုံးမြောက်ဝတ်ဆိုပြီးတော့ရာပြူလာပြီးအဲဒီအာဘသင်ပြီးပြီးသွားလို့ရှိရင်အပေလေးပါကြတယ်ဆိုတော့ဗာမယဝဆင်းကမလွတ်မြောက်ရုံမကဘူး ဗာမြဝဆင်းတဲ့ညွန်မွမ်းမှုဆင်းအဲဒီတော့အာဘပြည့်တဲ့သင့်မှာကိုသူကကြက်တယ်ကြောက်တယ်မပြုံဘူးမပြောဘူးမလုပ်ရဲဘူးဆိုလို့ရှိရင်အဲဒီပုဂ္ဂိုလ်လက်ဆင်ပြနေတာပဲအဲမကြောက်ဘူးကိစ္စမရှိပါဘူးဆိုတဲ့ပုဂ္ဂိုလ်မကြောက်တဲ့ပုဂ္ဂိုလ်တွေမှာဒီအာဘအတုတွေဖြစ်ပြီးတော့ဒီလားတွေပြည့်ကုန်တာဒါကြောင့်မို့သီရိဥဒ္ဒပဆိုတဲ့တရားတစ်ခုပါ သီလရှင်ပြည့်ခြင်းအကြောင်းပဲလောကပါဠိတရားလို့လည်းသူတို့ခေါ်တယ်လောကပါဠိတရားလောကကိုတတ္တဝါတွေလောကကြီးစည်းကမ်းဥပဒေတိုင်းအဲကျင့်သုံးပြီးတော့ဉာဏ်ကြီးမှုတွေပြည့်စုံပြီးတော့နေတာဘသူကြောင့်လို့ဆိုဒီဒီဥဒ္ဒပါတရားနှစ်ပါးကြောင့်ဒီဥဒ္ဒပါတရားနှစ်ပါးရှိနေလို့ရှိရင်အမေမှန်ပြီးတယ်ပြေမှန်ပြီးတယ်အဲညီကိုမောင်နှမဆွေမျိုးသားချင်းဥကြီးအတော် သူသူမစသည်ချင်းပေါ်လေအဲ့ဒါတွေတူတူသိကြတယ်လူကြီးလူငယ်ဆိုတာသိကြတယ်ယူရရမယ်သူဆိုတာသိကြတယ်အဲ့ဒါဟိရောတဝတရားသိနေတဲ့ပုဂ္ဂိုလ်တွေကဟိရောတဝတရားမရှိဘူးအာရိကနုတ္တပတရားတွေရောက်လာပြီဆိုရင်လူကြီးမှလူငယ်မှယူရရမယ်ပုဂ္ဂိုလ်မှဘာမှမသိတော့ဘူးလို့ကအပြင်းမာတဲ့ပုဂ္ဂိုလ်ပြင်းမာတဲ့ပုဂ္ဂိုလ်နဲ့မသိတော့ဘူးလို့လူပြုကုန်တာမတော်တာတွေတောက်ပြီးတော့ပြုကုန်တာဒါကြောင့်အဟိရိကနုတ္တပကလောက ကိုကျင်တရားတွေပြည့်စည်ရတဲ့တရားဒီဥဒ္ဒပကတော့ကိုကျင်တရားတွေပြည့်စုံရတဲ့တရားတဲ့ခုကအကုသိုလ်တရားကိုကျင်တရားပြည့်စည်ရတဲ့တရားတွေလည်းအာယိရိကမကောင်းမှုအကုသိုလ်ဒီတိုင်းဒီတိုင်းသူပါတယ်သူကမကောင်းမှုအကုသိုလ်ဖြစ်မှာမကျက်လို့ပဲသူပြုတာမကောင်းမှုအကုသိုလ်ဖြစ်မှာသူမကြောက်လို့ပဲသူပြုတာမကောင်းမှုအကုသိုလ်ရဲ့အကျိုးတွေကိုသူမကြောက်လို့ဒီမကောင်းမှုအကုသိုလ်တွေသူပြုတယ်ဒါကြောင့်အကုသိုလ် စိတ်ဖြစ်တိုင်းဖြစ်တိုင်းနဲ့ဘယ်အကုသိုလ်စိတ်ဖြစ်ဖြစ်ဒီအဟိကံသဘာဝပါတာပဲဆိုရမယ်မကောင်းမှုမှမပြတ်တာကဝိရိကမကောင်းမှုမှမကြောက်တာကအနုတ္တပါ ကမဲနဲ့ကြမ်းတယ်သဘောမိဖို့ကြောင့်ပြရည်ရှိတယ်အဲဒီလေးလာနဲ့ကြောက်ခဲတော့အုပ်ခဲတော့ဘက်ဘဝနဲ့ခြားလိုက်ရင်လေဟုန်နဲ့တခါတည်းပြရည်လွင့်ပြီးတော့တက်အဲဒီလိုပဲအာယုံနဲ့စိတ်နဲ့မကပ်ဘူးအဲဟိုအာယုံဒီအာယုံဒီအာယုံဒီအာယုံရောက်နေဟိုအာယုံသွားတော့မလို့လို့ဖြစ်ပြီးတော့တာမတည်တာမဲနဲ့ဖြစ်နေတဲ့သဘောကဘုရားစာခေါ်တယ်အဲဒါပြန်လာပါတော့ ဒါကတော့တရားထုံးနေမှရင်မှရင်နဲ့ဒီအာယုမှနေဟိုအာယုရောက်လိုက်အောင်းနေပိန်နေထိုင်နေပြီးတဲ့မှရင်ဟိုအာယုရောက်ဒီအာယုရောက်သွားနေတယ်ကြီးတယ်အဲ့ဒါတွေကဥဒိစ္စတွေပဲဒါတကာသူကြည့်ရမှရမယ်အာယုဒီကိုမကပ်ဘဲနဲ့ခါခေါ်ပါဖြစ်နေတဲ့သဘောလေးရှိတယ်အဲ့ဒါလည်းဥဒိစ္စပဲသိကျမ်းနေတာဖြစ်နေစိတ်အာယုနဲ့စိတ်နဲ့မကပ်ဘဲနဲ့ဖြစ်ပြီးတော့နေတာအဲ့ဒါပြန်နေတဲ့သဘောတွေပဲဒါတွေလို့ရှိမှပြီးပြေသွားတာပဲဒါတော့ဒီလိုပါပဲပြောရမယ် ကြံလွင်တာကဥဒိစ္စဒီလေးပါးမှာအကုသိုလ်စိတ်တိုင်းနဲ့

အဲမောမှုတွေကြတဲ့ကျင်မောမောမှုစိတ်တွေကြရင်သူမပါဘူးသူစိတ်တွေတော့ပါပါတယ်သုံးကြတာကဒီမှာကသစ္စညာဝိသိကတာနဲ့မရှိရင်တော့ဝိသိကကာမတုမရှိဘူးသူစိတ်တွေဆက်တခုမှတော့ဘုံလုံးပါပါတယ်ဒါတော့အဲ့ဒီဟိုက9ခုရယ်6ခုရယ်7ခုဒီက4ခုရယ်ဆို7ခုတော့အဲ့ဒါကတော့အကုသိုလ်စိတ်တိုင်းပါနေတာပဲများပါတယ်ဒီကြီးတစ်ခုပဲတဲမှာပါကြမှုသူကဒီကြီးကဝမ်းမြောက်တာဆိုတော့ဝမ်းမြောက်တဲ့စိတ်မှမပါဘူး အဲဒီကစိတ်စိတ်တွေလုံးဝလောမှုစိတ်မှကျင်းစိတ်တွေလုံးဝလာပြီ။တမ်းမဲ့လူမြင်သားကလောဘတဲ့စိတ်ဖြစ်ပါနေတာပြင်းပြီးတဲ့လောမှုစိတ်ရှိခုရှိတာကိုသင်ဆိုရမယ်။တမ်းမဲ့လူမြင်သားကလောဘ အများကြီးပါပဲဗမာလိုလည်းပဲသူဝါဟာရတွေအများကြီးပါဠိလိုလည်းပဲဓမ္မသင်္ကနီမှာဝေတုရုပ်မှာဝေဘာနာကအမိပေါင်းတရားကျော်ရှိတယ်လောဘရဲ့အမိတရားကျော်ရှိတယ်ဗမာလိုလည်းပဲတော်တော်များများရှိပါတယ်ဒီကျင်းနေနေတဲ့သားတွေတွေ့တာလည်းသင်နေတဲ့ဖြစ်တဲ့ကြိုက်တဲ့စသည်ဖြင့်ဒါသူကလည်းမနေဘူးဗမာလိုလည်းပဲတော်တော်များများရှိပါတယ်ငါး20လောက်ရှိတယ်ဗမာလိုကလည်း အဲ့ဒါသင်ကြားနေပါပြီလောမှုစိတ်ဖြစ်ခုလောဘနဲ့ရှင်တဲ့စိတ်ကလည်းရှင်မျိုးပဲရှိတယ်ဒီကပြခဲ့တယ်ဒေဒီနဲ့ရှင်တာမရှင်တာနှစ်မျိုးခွဲပြီးတော့အဲဝမ်းမြောက်တာအာဝမ်းရှင်လန်းဝမ်းမြောက်တာနဲ့ရှင်ရှင်လန်းဝမ်းမြောက်တာနဲ့မရှင်လန်းဝမ်းမြောက်တာအဲ့ဒါနှစ်မျိုးခွဲဒီတော့တိုက်တွန်းလို့ရှိတာနဲ့မတိုက်တွန်းမဲ့ရှိတာနှစ်မျိုးခွဲအလုံးရှင်မျိုးပဲရှိတယ်အဲဒီရှင်မျိုးရှင်မျိုးသောစိတ်တွေနဲ့လောဘ ရှင်တယ်လောဘရှင်လို့ပဲသူ့လောဘမှုစိတ်တို့ခေါ်တယ်လောဘနဲ့ရှင်လို့ပဲလောဘစိတ်လောဘမှုစိတ်တို့ခေါ်တယ်နောက်ပြီးတော့အယူမာရာကဒိဋ္ဌိဆိုတာအယူမာရာကဒိဋ္ဌိအဲဒီယူမာရာဆိုတာကတော့ဟိုကဒိဋ္ဌိတန်ပြုတ်စိတ်၄ပါးနဲ့ရှင်ကြီးတယ်ဒိဋ္ဌိနဲ့ရှင်လို့ပဲဒိဋ္ဌိတန်ပြုတ်စိတ်လို့ခေါ်ပါတယ်ဟိုကဒိဋ္ဌိ

ငါကောင်ဟုသင်မှုမရှိပါလို့သတ္တဗာမှာသက္ကာရိကိကျင့်ပုံကိုပြရတယ်ယုံနာစုငါကောင်ဟုသင်မှုရှိတာအဲ့ဒါယုံနာစုငါကောင်ဟုသင်တာအဲ့ဒါသက္ကာရိကိပဲအတ္တရိကိပဲမြင်တဲ့အခါမှာမျက်စိနဲ့အစဉ်မြင်သိမှုသာရှိတယ်အဲ့ဒါယုံနာနှစ်ပါးများပဲအဲ့ဒါကိုငါလို့ထင်သွားတယ်မြင်တာငါပဲကြားတဲ့အခါလည်းနားနဲ့အသံ

အဲဒီသက္ကာရတိအာရတိကျင့်အောင်လုပ်တဲ့အခုဒီအားထုတ်နေရတာမြင်နိုင်ကြတဲ့စိတ်ခိုက်စိတ်ခိုက်ယုံနာလေးတွေရှိနေတော့သမာဓိညာကောင်းအားကောင်းလာတဲ့ကယုံနာမမျိုးမြတာရှိတာပဲဆိုတာသိရတယ်အသက်ရှင်နေတဲ့အကောင်းမရှိဘူးဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးတော့ဒီအဲ့ဒီမှာသက္ကာရတိကျင့်သွားတယ်ဒီလိုမဟုတ်ဘဲနဲ့ကတော့ကျင့်ခဲ့တယ်ဒိဋ္ဌိကဘုရားဘာသာဝင်ပုဂ္ဂိုလ်တွေကဘာသာမတူတဲ့ပုဂ္ဂိုလ်တွေမိစ္ဆာဒိဋ္ဌိဆိုပြီးတော့ပြောကြတယ် မာနမာမာလည်းမိစ္ဆာဒိဋ္ဌိသမကရမဟုတ်ဘူးဒါမဲ့ကိုယ်ကိုယ်တော့မိစ္ဆာဒိဋ္ဌိမဟုတ်ဘူးသမာဓိဋ္ဌိအဲဒီလိုပြောကြတယ်ဒါလည်းခံနေတဲ့လောက်တော့မှန်ပါတယ်ဒါပေမဲ့လို့သင်လုံးရောမဟုတ်ဘူးကွာအဲဒီပုဂ္ဂိုလ်သတ္တဝါကောင်းလို့သင်နေတဲ့ဒိဋ္ဌိကတော့ရှိနေနေတာပဲဘုရားကြီးတရားမှတရားကြီးတရားမှသံဃာကြီးသံဃာမှကိုယ်ွယ်လို့မြင်မှပြီးမှပြီးကံကံအကျိုးရှိတယ်လို့ပြီးတော့ကာမတရာသမာဓိနဲ့မြင်မှပြီးမှရှိတာတော့မှန်တယ်အဲပုဂ္ဂိုလ်သတ္တဝါလို့ဆွဲလာတဲ့ဒိဋ္ဌိကတော့ ဒါကတော့ကျင်းခဲ့တယ်ဝိပဿနာဝိပဿနာဉာဏ်မဖြစ်ဘူးတဲ့ပုဂ္ဂိုလ်မှာဆိုရင်ဒီတိုင်းပဲသင်နေတာပဲအတိတ်ရှင်နေတဲ့အကောင်တိုင်းပဲသင်နေတာပဲသာဝေကျမ်းကနဲ့ယုံနာနေခွဲကြလို့အဘိဓမ္မာသဘောတွေပြုတွေခွဲကြလို့အဲတတိနားလည်နေတဲ့ပုဂ္ဂိုလ်တွေမှာသင်မြင်တဲ့အခါလေးမှာတော့ပုဂ္ဂိုလ်သားတော်မဟုတ်ဘူးဆိုတာသိပါတယ်ဒါပေမဲ့လို့ကိုယ်ပိုင်ဉာဏ်နဲ့ကတွေ့ရတာမဟုတ်တော့အဲဒီလိုစဉ်းစားသင်မြင်နေတာကိုပဲငါပဲအသက်ရှင်နေကောင်ပဲလို့ သင်္နေဆွဲလာမှုကတော့ကျင်းရတယ်ရှိနေတာပါပဲအဲဒါကြောင့်ယုံနာစုငါကောင်မှုသင်နေလို့ရှိရင်မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်နေယုံနာတွေကိုငါကောင်မဲ့သက်ရှင်နေကောင်မဲ့သင်နေအဲ့ဒါတက္ကာရီခေါ်တယ်အဲ့ဒါတက္ကာရီကြီးကိုမြတ်စွာဘုရားမြင့်တဲ့တော်ဟောတာပဲအာရူပံအတ္တရူပံအတ္တအဲရုပ်ကိုအတ္တလို့ရုပ်ကိုပဲ

ဘုရားလည်းဌာနနဲ့လည်းမြတ်စွာဘုရားဟောတာလေအကျဉ်းချုပ်ကတော့စစ်ပေါ်နေတဲ့ယုံနာတွေကိုပုဂ္ဂိုလ်တ attva ပဲအသက်ရှင်နေတယ်ကောင်းပဲလို့တကယ်ဟုတ်တဲ့အနေနဲ့ဆွဲလန်းလို့ရှိရင်အဲ့ဒါတက္ကရာရိအာတာရိဒီအဲဒီအာတာရိဒီရတယ်ပဲအယူမှားတာပဲလားအမှန်ရှိတာကယုံနာမရပဲရှိနေတာပုဂ္ဂိုလ်တ attva လို့အခုသမလိုက်တာကဒါကအယူမှားတာကိုဒါကအယူမှားတာကဒိဋ္ဌိအဲ့ဒါကတော့ အဲ့ဒါကတော့သူကအပေလေးပါးကြာစီရတယ်လို့တော့မဟုတ်ပါဘူးသူကတော့အပေလေးပါးမှမလွတ်မြောက်ရုံမျှပဲသူကတော့တည်းရဲ့ကြာစီရတယ်လို့မဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်သားတော်လည်းဆွဲလန်းရှိနေပေမဲ့လို့ကုသကံကသူကအကျိုးပေးပြီးလူရဲ့နာရဲ့ဖြစ်နိုင်ပါတဲ့လူဝနာဘဝဖြစ်နိုင်တဲ့ဇာရလည်းဖြစ်ဇမကြီးလည်းဖြစ်နိုင်တာပဲဇမလည်းပဲဒီအတ္တပဲရှိတာပဲဇမမှာအတ္တပဲရှိနေတာဘဂဗြဟ္မာကြီးဆိုတာသူအတ္တပဲရှိနေတာပဲ အဲဒီအတ္တပဲတွေကဇမာတွေမှာလည်းအရိယာမဲ့မရရင်ပုထုဇဉ်ဇမာတွေမှာအတ္တပဲတွေဆိုရှိနေတာပါပဲဒါကြောင့်ဒီလိုအတ္တပဲရှိလို့ရှိရင်အပေလေးပါကြမယ်လို့မုတ်ဆက်ကိနေတော့မဟုတ်ဘူးသို့တော်လည်းဒီအတ္တပဲမပြုတ်သေးလို့ရှိရင်ပယ်လေးပါးနဲ့တော့မပြတ်သေးသေးဘူးအကုသိုလ်ကအကျိုးပေးပြီးပယ်လေးပါးကျနိုင်တယ်အဲဒီလိုတော့ပြီးပါလေအဲအပြစ်ကြီးတာကတော့ကုသိုလ်ကံမရှိအကုသိုလ်ကံမရှိ

အဲဒီကြီးကတော့ပယ်လေးပါးကိုအဲငရဲကိုတည်းရကြကြရတဲ့သူကတော့သူ့တက်တဲ့နေကိုကြကြရတဲ့ပြင်အကုသိုလ်ကမရှိနိုင်အောင်လို့ဒီယူရှိတာနဲ့ကိုငရဲကိုကြကြနိုင်တယ်သူကဒီကြီးပါလားအဲသူရုပ်ကတော့ကံကံကြီးကျိုးမရှိနောက်ဘဝမရှိအဲဒီလိုကြီးလို့ရှင်ပြန်တာဒိဋ္ဌိပဲအဲဒီဒိဋ္ဌိအဲဒီဒိဋ္ဌိနဲ့ရှင်တဲ့စိတ်က၄ပါး အဲလောမှုရှိစစ်ခုထဲမှာဒေဝိနဲ့ရှင်နာက၄ပါးရှိတယ်မရှင်နာက၄ပါးရှိတယ်အဲဒီဒေဝိက၄ပါးတော့ရှိနေရှင်ဆယ်လောက်ပါပြီဒါတော့ဒီမာရကဒိဋ္ဌိအထင်ကြီးတာကမာနာဆိုရမယ်အထင်ကြီးတာကမာနာ

ဆောင်သွားရတဲ့သဘောရှိတကွန်များလားတကွန်များအလံများလေနဲ့အထက်ကိုတက်ပြီးတဲ့တဲ့ဆိုသူကအထက်ကအပေါ်ကြီးကနေကျင်တဲ့သဘောရှိတယ်မာနပုဂ္ဂိုလ်ကိုအမြင့်ကနေပြီးတော့ဒီကပြီးဒုညကိုနှိမ့်ချနေတဲ့သဘောရှိပုဂ္ဂိုလ်ကိုသင်ကြည့်တာပါမာနပြီးတော့အဲအားလုံးတော့ပုံမျိုးတော့ရှိပါတယ်သူက မိမိမိမိကသင်ရတဲ့မမြတ်ပါပဲနဲ့ကိုကမြတ်တယ်ဆိုပြီးတော့ယူတာရှိတယ်သင်ရတဲ့ကိုနဲ့တူတယ်လည်းယူတာရှိတယ်သင်ရတဲ့အောက်ကြတယ်လည်းယူတာလည်းရှိတယ်သုံးမျိုးရှိတယ်အဲကိုကသင်ရတဲ့မြတ်နေပါရဲ့နဲ့အဲသင်ရတဲ့မြတ်တယ်လို့ဒီလိုမာနနဲ့ယူရှိတာမာနနဲ့ဆွဲလာတာရှိတယ်အဲဓာတ်လူပဲလို့ယူတာရှိတယ်အောက်ကြတယ်လို့ယူတာရှိတယ် ဓာနုဖြစ်ပါရင်လည်းသူများတဲ့ပါပဲလို့ယူတာရှိတယ်ဓာနုပဲလို့ယူတာရှိတယ်အောက်ကြတယ်လို့ယူတာရှိတယ်အဲဒီမှာတချို့ဟာတွေမှန်တယ်မှန်မယ်လို့အဲ့ဒီမာနနဲ့အရှင်ကြီးလို့ရှိရင်မာနပဲခေါ်ရတယ်သူကမာနေတယ်လို့မှန်တိုင်းလည်းသူကအဲဒီလိုမဟုတ်သေးဘူးမှန်ရင်သားနဲ့အရှင်ကြီးနေဟိုကဟိုကစိတ်ကြတယ်ကတက်ကြွပြီးတော့သူများနဲ့သူများနဲ့နိုင်ကျင်ပြီးတော့ကိုကအမြင်စားအထက်စားနေပေါ်စည်းကနေဒီကလာကြီးထားတာအဲဒီမာနက ဘယ်လိုအနေဖြစ်တာလဲဆိုလို့ရှိရင်အမျိုးမျိုးပါပဲဒီဘဥစ္စာတွေနဲ့စပ်ပြီးတော့လည်းပဲဘဝပစ္စည်းဥစ္စာတွေနဲ့ပြည့်စုံတာနဲ့ပညာနဲ့နိုင်ရှင်ပြီးဘဝထက်ထန်ကြရတဲ့ယူရရှိတယ်အတိလေးမှာပညာနဲ့စပ်ပြီးတော့လည်းဘဝထက်ထန်ကြတယ်လို့ယူရရှိတယ်ရုပ်ရည်ချင်းနဲ့စပ်ပြီးတော့လည်းဘဝထက်ထန်ကြတယ်လို့ယူရရှိတယ်အပေါင်းအသင်းမိတ်ဆွေတင်ကားတွေနဲ့စပ်ပြီးတော့လည်းဘဝထက်ထန်ကြတယ်လို့ယူရရှိတယ် ကြီးမျိုးပါပဲကိုယ်မှရှိတဲ့ဂုံလေးတစ်ခုခုနဲ့နိုင်ကျင်ပြီးဒီညတဲ့ငါရသားပဲဆိုပြီးတော့ယူတယ်ကိုကအောက်တန်းကြတယ်လို့ယူတာလည်းရှိတယ်အဲ့ဒါကတော့မိုက်တဲ့ဂုံနေနဲ့ယူတာဒါလည်းသူကထက်အထက်တန်းနဲ့အနေအားဖြင့်ယူတာပါပဲငါကဘသူတဲ့မိုက်တယ်လို့ယူတာကိုငါဘသူတောက်ဝင်တယ်ကြောက်ဝင်တယ်ပဲဝင်တယ်အဲဒီလိုပါလေဒါဒါပြိမမှန်လို့ခေါ်တယ်ဘသူတဲ့အောက်ကြတယ်လို့တော့အသေးသေးတော့ရတယ်ဒါပေမဲ့တော့

အဲဒါဒီနာမှာလို့ခေါ်ပါတယ်ဒီလိုဒီနာကလည်းဓာတ်လူပဲဆိုပြီးတော့ယူပါတယ်ကြည့်တယ်ကပရိသမခေါ်တယ်ဈေးရမန်းနဲ့ပရိသမန်းနဲ့ဒီနာမန်းနဲ့သုံးခုရှိတယ်အလွန်ကဲသူများတဲ့ပါတယ်လို့ယူဆကြမာနသူများတဲ့ငါနဲ့ဟိုလူနဲ့ငါနဲ့ဒီအတူတူပဲလို့ယူဆမာနဟိုလူနဲ့ငါအောက်ကြတယ်လို့ယူဆမာနအောက်ကြတယ်ယူတာဘယ်နဲ့သင်ကြည့်တာကြည့်ရမလဲလို့ယူတယ်ခဏပြောတဲ့အတိုင်းကိုကသူများတဲ့

ညာနာကြတော့ပြင်ဘသူတွေမြတ်တယ်လို့လည်းပဲအဲဒီတော့မာနနဲ့အစွဲလားမရှိတော့မြတ်တော့မြတ်နေတာပဲမြတ်တယ်လို့အစွဲလားမရှိတော့ဘူးသူကအဲဒီညာနာကြမှာအကုန်လုံးပြင်ညာနာမပြည့်သေးလို့ပြင်တော့အရိယာပုဂ္ဂိုလ်တွေမှာလည်းသူဟုတ်ဟုတ်တယ်မှန်တယ်ကုန်ပြီးနေတယ်မြတ်တဲ့ပုဂ္ဂိုလ်မြတ်တယ်လိုက်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဉာဏ်ကြီးတယ်လိုက်မာနဆိုတာဖြစ်ဖြစ်တာပေါ့လေတာကသိဖြစ်နေတာတော့မဟုတ်ဖြစ်တဲ့ခါလည်းဖြစ်တာပေါ့အဲဒီမာနကတော့ တရားကြီးကြီးပါတယ်ဒီမာနကအရှင်ကြီးနေလို့ရှိရင်လောကထဲမှာကျိုးမဲ့ပြီးအများကြီးပြေးတတ်တယ်ကြာကိုကိုကိုအရှင်ကြီးနေလို့ရှိရင်သူများတွေမယုံမသေးပြောမယုံမသေးတော့နဲ့အဲဒါသူ့မှာအထောက်ပံ့ကူညီတွေမရကျိုးမဲ့တယ်အများကြီးဖြစ်တာတော့သူများတွေမယုံမသေးကြည့်တဲ့အတွက်မခံနိုင်တဲ့ပုဂ္ဂိုလ်တွေကမခံနိုင်ပြီးရောက်ပြန်ပြီးသိပါတဲ့ကာလမှာအကြီးအကျယ်ဒုက္ခရောက်တဲ့သူကမာနဆိုတာ ။ကောင်းကျိုးတော့ပြရတဲ့တရားမဟုတ်ဘူး။အဲဒါအရှင်ကြီးတာကမာနာတယ်သူကဒိဋ္ဌိမရှင်တဲ့စိတ်မှာမှရှင်နေတဲ့ဒိဋ္ဌိနဲ့တွဲပြီးတော့မရှင်ဘူးတဲ့ဒိဋ္ဌိနဲ့ယူမှနေတဲ့အခါမှာမာနမပါဘူးလို့ဆိုတယ်။ဒါကျမ်းဂန်ကြီးဆိုပေါ်တယ်။သဘောအချင်းတော့သူကဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်တွေလည်းမာနတွေဖြစ်နေတော့ဒီရဲ့ဒီလိုဖြစ်တယ်လို့ဒီကြတော့ကောင်းတော့ကောင်းတာပဲလို့ကျမ်းဂန်ဆိုအပြီးတိုင်းဆိုရတယ်ဒိဋ္ဌိဒိဋ္ဌိနဲ့ရှင်တဲ့စိတ်မှာမာနမပါဘူး။ မကလေးကစဉ်းစားကြတယ်ဒီခုပဲသူကအဲဒါဒိဋ္ဌိမရှင်တဲ့စိတ်မှာမာနပါတယ်မာနရှင်တဲ့စိတ်ဒိဋ္ဌိမပါဘူးမာနရှင်ပုဂ္ဂိုလ်ကိုသိကြည့်နေတဲ့စိတ်ရှိတဲ့ရှင်ကဒိဋ္ဌိမပါဘူးအဲဒီသုံးပါးကလောဘစိတ်တွေနဲ့ရှင်းပြီးအဲလောဘရဲ့ဒိဋ္ဌိရဲ့မာနရဲ့သုံးခုနော်လောဘကစိတ်တဲ့လောဘစိတ်စိတ်ကူစိတ်ကူတဲ့စိတ်တဲ့စိတ်တဲ့နဲ့ရှင်းတာဒိဋ္ဌိကဒိဋ္ဌိမှန်ပြုစိတ် လေးခုမှရှင်တယ်မာနကဒိဋ္ဌိမရှင်တဲ့စိတ်လေးခုမှဒါလည်းပဲဒိဋ္ဌိမရှင်တဲ့စိတ်တိုင်းစိတ်တိုင်းမှရှင်တာမဟုတ်ပါဘူးမာနမပါတဲ့ဒိဋ္ဌိဝိသုစိတ်တွေရှိပါတယ်မာနကသူကဟိုတဲ့နဲ့ရခါကရှင်တဲ့စိတ်တွေတူအများအားဖြစ်တဲ့စိတ်တွေကိုမာနဆိုတာသင်ကြီးတဲ့ခါကာလမှာမာနဆိုတော့သင်မကြီးတဲ့ဒိဋ္ဌိဝိသုစိတ်လောဘစိတ်တွေရှိပါသေးတယ်အဲဒီတော့လောမှုစိတ်မှာဒီလိမ့်ရှင်မှုတွေတော့သဘောပေါက်လာဘူးဒီကပြောခဲ့တဲ့ စေတိုင်းစေတိုင်းနဲ့စေစေစေခုနပါပကိစေစေက6ပါ73ပါပြီးတော့မောဟအရိကနတပါဥရိစ္ဆဆိုတာက4ပါ79ပါအဲဒါကတော့အကုသိုလ်စေတိုင်းကျမ်းပါ79ပါပါအဲလောမှုစိတ်ရှိခုမှာဒီ79ပါရဲ့လောဘရဲ့ဒိဋ္ဌိတမ်းပြုတ်ဆိုရင်ဒိဋ္ဌိရဲ့ငခုတွဲလိုက်တော့79ခုနဲ့ပေါင်း19ခုပေါ့အဲလိုရှိတယ် ဒိဋ္ဌိနဲ့မကျင်တဲ့စိတ်ဆိုရင်လောဘနဲ့မာနနဲ့လိုလိုက်ရင်လည်းဒီလည်းပဲသက်ခွန်နဲ့နှစ်ခုနဲ့ပေါင်း16ခုပဲအဲဒီတည်းမှာပီတိကတော့ကိုဥပိ္ပခာသာကိုစိတ်ဝမ်းမသာပဲဝမ်းမမြောက်တဲ့စိတ်မှာပီတိမပါဘူးသူတခုနှုတ်ရမယ်သက်ခွန်မဟုတ်တော့ဘူးဒီကတော့16ပဲဒါပဲဒီညာတွေကတော့ကျွန်တော်16နဲ့သက်ခွန်ဘယ်လောက်ရှိပါလဲနောက်ရှိမှမေးကြပြီးတော့ဆက်လိုက်ရင်ကျော်ရဲတဲ့လောဘစိတ်ကခုနမိတာကဘုရားတဲ့20ပြည့်တဲ့19တို့ဖြစ်မှာပါ ဟင်းလောဘလောမှုစိတ်ကစေတသိက်တွေရှင်ပုံနေပဲနားလည်လောက်လောဘစိတ်ရှိရင်ဘယ်ဟာဘယ်ဟာတွေပါတယ်ဆိုတာဘုံလုံးကြည့်ကြည့်ကြရမဟုတ်တော့တော်တော်သဘောပေါက်တော့ပါပြီဒီကဟာတွေအကုန်လုံးတော့ပါတာပဲဒီကပြောခဲ့တဲ့သာဝတိကသရဏစေတသိက်9ပါးပြင်းစေတသိက်6ပါးပြီးတော့အကုသိုလ်၄ခုနဲ့အာအကုသိုလ်တိုင်းနဲ့အကုသိုလ်စိတ်တိုင်းနဲ့ရှင်စိတ်၄ပါး7ပါးပါဒါ ဒေါသစိတ်တိုင်းဒေါသစိတ်တိုင်းစိတ်တိုင်းတို့ပါနေလာတယ်အဲဒီလည်းမပါတာပီတိတစ်ခုပဲမပါဘူးပီတိကတော့ဝမ်းမမြောက်လို့ရှိရင်မပါဘူးဒါတစ်ခုပဲနှုတ်ရုံနဲ့အဲဒီတော့လောဘနဲ့ဒိဋ္ဌိနဲ့ထည့်လိုက်လို့ရှိရင်ဆက်ခွန်လောဘနဲ့မာနနဲ့ထည့်လိုက်လို့ရှိရင်ဆက်ခွန်အဲဒီလိုဖြစ်နိုင်တယ်မာနမရှင်တဲ့အခါကာလကြတော့ကိုမာနမပါဘူးလောဘနဲ့ဒိဋ္ဌိနဲ့မာနနဲ့မရှင်မဲတဲ့ဒီလိုသိလည်းရှိတယ်ကြတော့လောဘသူ့ပဲဖြစ်ရမယ်ဆက်ချောက်ပီတိနှုတ်လိုက်လို့ရှိရင်တော့အဲဒီဆက်ချောက်တို့15တို့ဖြစ်နိုင်တယ် သာသနာမိတ်တာကိုသူကြော်ရဲတဲ့စိတ်ကြသာသနာမိတ်တာဆိုလို့ရှိရင်တော့အဲသက်ကုန်ထဲမှာငကုတဲ့ရင်ကြီးသက်ကိုကိုအာသက်ကုန်မှာဟုတ်ပါဘူးသက်ကိုထဲမှာသက်ကိုထဲမှာငကုတဲ့လို့ရှိရင်သက်ပြည့်အဲဒီလိုဖြစ်နေမှာလေအဲကြည့်တော့ကြအောင်လေစိတ်ဆိုးပြင်းမာတာကဒေါသ ယ်တဲ့သာသာကိုမနာလို့အဲကိုယ်တဲ့သာသာမနာလို့လားအိတ်တာဘယ်သူဖြစ်ရင်ပညာအဲအသိလိမ္မာပညာတွေတိုးတက်တဲ့ဆိုရင်ကိုယ်တဲ့သာတဲ့နေရာချင်းဆိုရင်အာမကြိုက်ဘယ်သူဖြစ်ရင်အဲလိမ္မာတဲ့ဘယ်သူဖြစ်ရင်ပြောတာဆိုတာရှိတယ်ဆိုတဲ့ဂုဏ်တွေအဲ့ဒါတွေလည်းသူကမကြိုက်ဘူးသူမှသူပြောကြတယ်ပို့ပြီးတော့ပေါ်များတယ်ဆိုအဲ့ဒါတွေမကြိုက်ဘူးအဲကိုယ်သာကြီးပွားချမ်းသာခြင်း ကိုယ်တဲ့သူများသာတာကိုမကြိုက်ဘူးရုပ်ရည်အဖြစ်မှာပဲကိုယ်တဲ့ဘသူကပို့ပြီးတော့လှတယ်ဆိုရင်အဲဒီလိုစားလည်းမကြိုက်ဘူးသူကပို့ပြီးတော့လိမ်မာတယ်ဆိုရင်ဒါလည်းမကြိုက်ဘူးအဲသူကပို့ပြီးတော့ကြွရင်တတ်တည်ရှိတယ်ဆိုရင်အဲဒီလိုဟာတွေမကြိုက်ဘူးအဲဒီတော့သာသာရာမှာပြည့်စုံတဲ့ဂုဏ်တွေကိုယ်တဲ့သာပြီးတော့သူများပြည့်စုံတယ်ဆိုတာမကြခြင်းဘူးမမြင်ဘူးမတွေ့ခြင်းဘူးဆိုတာအိတ်တာ ဒါဘာမှတော့ကျိုးမရှိဘူးလကားတုတ်တဲ့အကုသိုလ်ဖြစ်တာပဲသူကလည်းသူသူကလည်းသူအကျိုးပေးပြီးသူကောင်းစားချမ်းသာတိုးတက်နေတဲ့ဥစ္စာကိုကသွားပြီးမနာလိုတာတက်တဲ့ဘာမှအကျိုးမရဘဲနဲ့အကုသိုလ်ဖြစ်တာသူဆိုဆိုးတဲ့တရားပဲဒီရတယ်မလားလို့မလားလို့တဲ့ဘောကမလားလို့တာအိတ်ကဘုရားဝန်တော်ရာကမစ္စရိယာ ဒါကိုယ်သာကြီးပွားခြင်းနဲ့ကိုကြီးပွားခြင်းလည်းသူများမကြီးပွားခြင်းကိုပြည့်စုံခြင်းလည်းသူများမပြည့်စုံခြင်းဘူးအဲဒါကိုပိုင်တဲ့ဥစ္စာတွေသူများမတုံ့ဆောင်ခြင်းဘူးကိုနဲ့အတိမိတ်ဆွေတွေဖြစ်တာတွေသူများနဲ့အတိမိတ်ဆွေမဖြစ်ခြင်းဘူးကိုနဲ့ယဉ်ကျေးနေတဲ့ပုဂ္ဂိုလ်တွေသူများနဲ့မယဉ်ကျေးဘူးခြင်းဘူးဒီဘာတွေပေါ့လေမျိုးစရိယဒါရဟန်းများနဲ့စပ်ပြီးတော့မစ္စရိယ၅ပါးဆိုတာပြရတယ်အာဝါဒမစ္စရိယနေရာတိုင်းနဲ့စပ်ပြီးတော့ဝန်တူတာတဲ့ များများမှာများတော့ရင်ဗိုင်းကကြောင်းကိုပြီးတော့မှရှိတာပေါ့အဲဒီတော့ဗိုင်းကကြောင်းနေမှာသင်္ကိလာနဲ့ပြည့်စုံတဲ့သူတော်ကောင်းပုဂ္ဂိုလ်တွေလာနေမှာကိုမကြိုက်ဘူးကိုယ်ကဒီမှာသိုးရနေတယ်သူများလာနေတာမကြိုက်ဘူးဆိုရင်လည်းကမရှိရခေါ်တယ်ဘုံတို့လည်းအာဝါဒမရှိရခေါ်တယ်ကုလမစ္စရိယကိုယ်ကိုညိုကိုယ်ဝယ်ပြီးတော့နေတဲ့ဓမ္မတွေသူများသူများပြီးသွားပြီးတော့ညိုကိုယ်ဝယ်တာမကြိုက်ဘူး ညကြီးသုံးစားပြီးတဲ့ဒီခန္ဓာအဆုံးမဩဝါဒခန္ဓာမကြိုက်ဘူးအဲဒါကုလမေစုရခေါ်တယ်လာဘမေစုရလာလာပါတွေပူရာရခြင်းနဲ့သူများရတာမကြိုက်ဘူးလာဘမေစုရဝဏမေစုရဂုံကျေးဇူးတွေကောင်းသောဂုံတွေလောကီဂုံကျေးဇူးတရားဂုံပဲဖြစ်ဖြစ်အဲလောကသကဂုံပဲဖြစ်တရားသကဂုံပဲဖြစ်ကိုယ်သာပြည့်စုံနေတယ်ပညာမပြည့်စုံခြင်းဘူးကိုယ်ပြည့်စုံတဲ့ ဂုံကျေးဇူးတွေနဲ့ဘုရားမှာမရှိခြင်းဘူးအဲဒါကဝန္ဒမေကြီးပေးနိုင်လို့ရှိရင်မရှိရပြည့်တယ်လို့သူကပြောရပဲဒီလိုတော့ဟုတ်မလို့တောင်းနေတောင်းနေပြီးလို့ပြောရတော့တယ်လို့ပြောရတယ်ဒီမှာဒီလိုမပြောနိုင်တာကမရှိရကြမဟုတ်ဘူးကိုလောဘကလည်းမတတ်မှုတွေလာမှုကြောင့် ကျေကြည့်ရပြီဒီလိုကိုမပြောရနဲ့လေဒီနေ့ဒီလိုဒီမင်းတို့ရမ်းလည်းမပေးနိုင်တာလည်းကြည့်အဲ့ဒါလောဘကြောင့်ပေးတာမရှိရတာရုပ်ကြည့်ကြည့်ရတယ်ပေးလို့ကိုမပြေမပေးနဲ့မပေးရတော့မပေးတာလည်းကြည့်အဲ့ဒါကတော့ဘာမှသိမရှိပါဘူးမပေးနဲ့မပေးရတော့မပေးတာလေဒီပုဂ္ဂိုလ်မထိုင်မတာနဲ့ကြည့်လာတောင်းပြီးတော့ရုံးပြနေတယ်ဒီမှာမတာနဲ့ဒီမှာဒီကြည့်နေတိုက်တာနဲ့အရေးချင်းမရှိဘူး မကြည့်တဲ့ဥစ္စာလာပြီးတော့တောင်းပေးရမယ်ဆိုရင်ဆက်တာပေါ့ဒီဥစ္စာမဆောပြရတဲ့ကအရိယာပုဂ္ဂိုလ်တွေအရိယာပုဂ္ဂိုလ်ကမရှိရတဲ့ပြင်းတယ်ကျောင်းလာဆိုတာပါအဲအရိယာပုဂ္ဂိုလ်တွေတစ်သေးတွေဒီနေ့ကတောင်းတောင်းတောင်းတောင်းသေးတယ်ကြည့်ရင်ဒါသူတို့တုံးရဆန္ဒမလို့ရဟနာတော်မှတကယ်တော့ကြတဲ့ဒီစီတောင်းလို့ရှိရင်မသေးဘူးဒီကလုံးပရိမာကို ရှင်ဥဒါယီဆိုတဲ့ရဟန်းကဇဏအခုထောင်းတယ်ဇဏဇဏဒီထောင်းတော့ဒီကနေ့မှဆိုတာသူတို့မှကြည့်ရမယ်ဇဏ90ရှိတယ်ရဟန်းများမှာလည်းဒီကြည့်ရဇဏ30ရှိတယ်ဒီကနေ့မှတော့သူကဇဏကြည့်ရတယ်ဇဏ90 90ရှိတယ်လဲလဲလဲလဲဝင်ရတယ်90အဲဒီ90ဟာအနည်းဆုံးပဲ အဲဆုံးရှိနေတာကလည်းမပေးနိုင်ဘူးတဲ့ဒီလူကဒီလူကလည်းငါမလူနိုင်ဘူးလို့ဒီလိုဆိုမှညင်းပါတယ်ဘာလို့လဲဆိုတော့ဒီလူနာတွေကလည်းပါနေနေပါတယ်ဒီလူနာကလည်းငားတယ်ကငားတယ်ကအပါဝင်နေတယ်ပြည့်စုံတော့ပြည့်ဘူးတဲ့ဒီလူနာအထယ်ရောက်သွားလို့ရှိရင်သုံးစရာမရှိဘူးမသိဘူးဒါမှလူနိုင်မှုဆိုပြီးတော့ညင်းတယ်အဲဒါမစ္စည်းကဝန်တိုလုံးမဟုတ်ဘူးဆိုတာမလူတဲ့ဟာကိုသူကလည်းညင်းတယ်ဒါတောင်မှနောက်တော့အဲ အထာတာနဲ့ပြောပြီးတော့နေတော့ဒီစကားပြသွားအောင်လို့ဒီသင်္ကန်းနဲ့ပြီးတော့သွားပါတယ်နောက်တော့သို့တော်လည်းစတိုင်းကတော့မလူအဲ့ဒါဝန်တိုလို့မလူရတာမဟုတ်ဘူးအလူမခံတဲ့ဥစ္စာဒီကံနဲ့မပေးတဲ့ဥစ္စာမပေးတဲ့မလူတဲ့ပစ္စည်းဖြစ်ပြီးတော့နေလို့ကိုယ်အသုံးကျပြီးတော့နေတော့မလွန်မကင်းတာတဲ့ပစ္စည်းကိုဒီကံနဲ့လာတော့မပေးနိုင်ဘူးဒီဥစ္စာအဲ့ဒါမိစ္ဆရိယမဟုတ်ဘူးမိစ္ဆရိယဆိုတာကတော့ပေးတင်ပေးလိုက်ပါရဲ့နဲ့အဲဒီလဝန္တာပုဂ္ဂိုလ်တော့ဖြစ်တယ် အဲသူတော်ကောင်းလည်းဖြစ်တယ်ပုံမှာလည်းပဲဒီကြီးကရှိနေတယ်ပေးတယ်ပေးပြင်တယ်ပေးလိုက်တယ်ပေးနိုင်တော့တဲ့အချိန်တွေလည်းရှိတယ်အဲဒီလိုပေးနိုင်တော့တဲ့အချိန်တွေရှိနေမပေးခဲ့တဲ့အချိန်ကဒါကတော့မရှိရခေါ်တယ်အဲဒီကဝန်တူတာနောက်နောင်တပူပန်တာကပုဂ္ဂုသပြောရမယ်နောင်တပူပန်တာကပုဂ္ဂုသ ၄ပါးမှာဒေါသစိတ်တို့နဲ့ရှင်ပြီးနောင်တပူပန်လေဆိုတာပုဂ္ဂုစပုဂ္ဂုစဆိုတာကကုက္ကတကလည်းပုဂ္ဂုစဖြစ်လာကုက္ကတ မကောင်းတဲ့ဖြင့်ပြုမိတဲ့အမှုမကောင်းတဲ့ဖြင့်ပြုတဲ့အမှုဒီကြောင့်ဖြစ်တဲ့တရားကိုဘုရားကလည်းခေါ်ပါတယ်ဘယ်လိုအားလို့ဆိုလို့ရှိရင်ဒီကပြုမှမိပြောမှမိတာတွေပြန်တွေးပြီးတော့မှားလိမ့်ခြင်းမှားလိမ့်ခြင်းလို့ဘူပန်းတယ်အဲဒါမကောင်းတဲ့ဖြင့်ပြုခြင်းပဲဒါပဲတော့ဆိုမှားလိမ့်ခြင်းမှားလိမ့်ခြင်းပူပန်းနေတာနဲ့အဲဒီရှိကမှားပြီးတာပြန်ပြီးတော့မှန်သွားအောင်မလားဆို မှားမှုမှားပြီးတာတော့မှားပြီးတာဘယ်နဲ့မှတတ်နိုင်ဘူးအဲ့ဒါဘယ်နဲ့မှမပြုကျင်နိုင်တဲ့ဥစ္စာကိုသွားပြီးတော့မှားလိုက်ရင်မှားလိုက်ရင်လို့စိတ်ပူပါနေတာမကောင်းတော့ပြုကျင်တယ်ကိုရှင်းရရုံနဲ့ဘာမှပြုကျင်မရှိဘူးအဲဒီမကမ်းမလာကြည့်ရမြပဲကျိုးမရှိဘူးလေအဲ့ဒါကြောင့်ကုက္ကတမကောင်းတော့အပြုအမူရာပဲတဲ့ဆက်စုပ်ကောင်းတဲ့အပြုအမူရာပဲဒီက ကုသိုလ်မှုတွေမကြည့်ခဲ့မိတာပြန်တွေးပြီးတော့ပူပန်တယ်ကုသိုလ်မှုအထူးအားဖြင့်တော့ဒီကံမိခါကာလတွေပူရန်ပူပန်တတ်တဲ့ကုသိုလ်မှုတွေကြည့်ပြီလို့ဒီကဒါနာကုသိုလ်တွေမကြည့်ဘူးဒါနာကုသိုလ်တွေပြုရအခြေအနေပြည့်စုံနေပါရဲ့နဲ့မပြုမိဘူးနောက်တစ်ချိန်ကျတော့ကိုဒါနာပြုစရာမရှိဘူးအဲဒီလိုခါကာလကြာပူပန်တတ်တယ်ဒီကံမိရောက်နေအာဟုရံဖြစ်တဲ့ပူပန်တတ်တယ် ဒီလားတွေရှိကစောင့်ရှောက်ပြီးတော့ကျင့်သုံးတဲ့မာရဲနဲ့မကျင့်သုံးခဲ့ဘူးဘောဝသစ္စာနေလာတဲ့အဲဒီကနေ့ရောက်တဲ့ခါကျတော့ကိုယ်ဒီလားမကျင့်ကြတာလေကြံတွေးပြီးတော့သိကူတာတရားထုတ်တဲ့ခါလည်းဘူဝနာတယ်လားအဲဒီတော့ကိုယ်ထောက်ကြည့်ရသေးတဲ့ကုသိုလ်မှုတွေပြုတဲ့အချိန်တော့မပြုမိဘဲနဲ့အချိန်လုံးလာလို့ရှိရင်မှားတယ်လို့သိကူပါတတ်တယ် ကျမ်းမာခြင်းခါကာလတုန်းကအပြုရမယ်ကုသိုလ်မှုတွေမကျမ်းမာတဲ့ခါကာလပြန်ပြီးပြီးစိတ်ကြည်ပါတတ်တယ်အချိန်နေကောင်းတဲ့ခါကာလကပြုရမယ်ကုသိုလ်မှုတွေအချိန်နေမကောင်းတဲ့ခါကာလပြန်ပြီးပြီးစိတ်ကြည်ပါတတ်တယ်နောက်ဒီကနေ့ခါကာလတွေအဲဒီခါကာလကြတယ်စိတ်ကြည်ပါတတ်တယ်ဒါနာသီလဘာဝနာဘာဝနာတရားလည်းရည်ကြည်တာပဲ ရင်အသင်ရှိတဲ့ခါကာလတုန်းကအပေသေးကလွံ့မြောက်တဲ့တရားသူတရားမြတ်တွေရအောင်အားထုတ်ဖို့ရတရားတွေဟောကြနာကြကြားရနာရသိရအားထုတ်အားထုတ်ဖို့ရသိကူးပဲမဖြစ်ခဲ့ဘူးဒီလိုပုဂ္ဂိုလ်ကဒီကနေ့ကြတော့မှပြန်တွေးတယ်အဲဒါဘုရုံးကတရားအားထုတ်ကြနေတာမှားတယ်လို့ပြန်တွေးကြည့်တာဒီလိုကတရားတွေနာကြားရပြီးအားထုတ်နေတဲ့စိတ်ရှိပါရဲ့အကြောင်းမြင်လို့အားမထုတ်မိဘူး ဒီကနေ့ရောက်လာတော့မှငါအာမလို့ဖြစ်နေတာမှားတာပဲသိကူပါအဲဒီလိုအခွင့်အရေးရှိတဲ့ခါကာလတုန်းကဝိပဿနာဘာဝနာတရားတွေမပွားမိတော့ဒီရရင်ရလိုက်တဲ့တရားတွေမပြည့်စုံခဲ့လို့ရှိရင်ဒီကနေ့ကြာပြန်စဉ်းစားကြည့်တဲ့အခါမှာသိကူပါနဲ့တဲ့ဒါပုဂ္ဂိုလ်စားခေါ်တယ်အဲဒီပုဂ္ဂိုလ်စားမကြည့်အောင်လို့ဒီတရားပြည့်စုံအားထုတ်တဲ့ပုဂ္ဂိုလ်ကသိနေကြတယ်ပုဂ္ဂိုလ်စားမကြည့်ဘူး အဲပြုတင်တဲ့အခါကာလဒါနကုသိုလ်တွေပြုသီလတွေစောင့်ရှောက်ထိန်းသိမ်းပြီးတော့နေဘာဝနာတွေပွားများတရားဓုတွေလည်းပဲရတဲ့ရတဲ့တရားတွေရအောင်လို့အားထုတ်ပြည့်စုံနေတဲ့ပုဂ္ဂိုလ်ဆိုရင်ဒီပုဂ္ဂိုလ်ကမပြည့်တော့ပုဂ္ဂိုလ်ကတော့သိစရာအကြောင်းကြီးမှဖြစ်ပါတယ်ဒါကတရားပဲနေတာမဟုတ်ဘူးလောကဝတရားအနေနဲ့လည်းပုဂ္ဂိုလ်ကဖြစ်တတ်တယ်လောကဝတရားအနေနဲ့အဲ ဒီယူကျေဆွေရမယ်လူဒီယူမကျေဆွေမိလို့ရှိရင်ယူသေးပြရမယ်ပုဂ္ဂိုလ်ယူသေးမပေးမိလို့ရှိရင်အဲဘောဝယူရင်းနဲ့လက်ခံမိလက်ခံမယ်ပုဂ္ဂိုလ်ဘောယူရင်းနဲ့လက်ခံမိလက်ခံမိလို့ရှိရင်အဲဒီတော့လည်းပြန်တွေးပြီးတော့စဉ်းစားပူရကနာဘုမိတ်ချလာတော့ကဆရာကြီးလာတော့ကဘုပုဂ္ဂိုလ်လာတော့ကယူဆွေရမှာမကျေဆွေမိဘူးဘောယူရင်းနဲ့လက်ခံရမှာအဲမခံမိဘူးယူမှုရမှာမယူမိဘူးဘုယူငယ်ကြည့်ရမှာမကြည့်ဘူးငါမှားတာပဲ ငါသိရင်းရင်းရကြတာပဲစသည်ဖြင့်ဒီလိုလည်းပဲပူပန်ရတယ်အဲ့ဒါလည်းကုကုစားပါပဲအဲ့ဒါကတော့သိပြီးတော့မကြည့်ကြဘူးဆိုတော့မဟုတ်ဘူးအဲကုသိုလ်ရင်းနဲ့စပြီးတော့ပြုစဉ်ပြုတဲ့ခါတွေမပြုမိတာကပို့ပြီးတော့ရေးကြည့်ပါတယ်အာဟုဇနဲ့စပြီးတော့လည်းမပြုတဲ့အမှုတွေပြုတော့ဗာတိပါဒဆိုင်တဲ့ဒီကြိုက်တဲ့မကောင်းမှုတွေအဲဒီကပြုမိတာတွေပြန်စဉ်းစားပြီးပြုပြီးတော့မှားလို့ကမှားလို့ကလည်းပူပန်းတယ်ကုကုစားတယ်အထူးအချင်းတော့ရားများမှရေးကြည့်တယ် ညာနာမှာသူစားဖို့ရခက်တဲ့အာဘတွေပါတွေသိပြီးတော့နေတရားတွေရဲ့ခါကလာပြစဉ်းစားပြီးဘူဝနာတွေဒါတွေသိမိတာမှားတယ်ဆိုပြီးဘုရားကြားတွေသိတတ်တယ်အဲဒီဟာနောင်တဘူဝနာတွေမကောင်းတဲ့အမှုတွေပြုမိတာကြောင့်လည်းပုဂ္ဂိုလ်စားဖြစ်ပြီးကောင်းတဲ့အမှုကုသိုလ်မှုတွေမပြုမိတာကြောင့်လည်းပုဂ္ဂိုလ်စားဖြစ်ပြီးနောက်ပြီးတော့သမျိုးလည်းရှိတယ်ပြောင်းပြန်ပြောင်းပြန်လာပြီးတော့ပုဂ္ဂိုလ်စားလည်းရှိတယ် ကျောင်းမြန်လာပြီးတော့မကောင်းမှုကကောင်းမှုအနေကောင်းမှုကမကောင်းမှုအနေကျောင်းမြန်လာနေတာလည်းရှိတယ်အဲ့ဒါလည်းပဲပုဂ္ဂိုလ်စားဖြစ်တဲ့အခါဒီတိုင်းဖြစ်တာပါပဲတချို့အယူရှိကြတယ်မကောင်းမှုတွေကကောင်းမှုအနေကျောင်းမြန်ပြန်နေတယ်ကောင်းမှုကမကောင်းမှုအနေကျောင်းမြန်ပြန်နေတယ်တွေ့ရှိတယ်အဲတချို့သတ္တဝါတွေသတ်ပြပြီးတကားလားတွေးလိုက်မွေးလိုက်လို့ရှိရင် အဲကောင်းကျိုးတွေရတယ်ယူဆတယ်သတ္တဝါတွေသတ်ပြပြီးတော့မကျွေးမွေးပြီးတော့ကောင်းမှုတွေမရှိရဘူးတဲ့ဒီလိုပူပန်ရင်ဒါကမကောင်းမှုကိုကောင်းမှုအနေနဲ့ရုံးကပြန်ပြီးတော့သူကပူပန်တာလို့အဲဒါလည်းပဲပုဂ္ဂိုလ်စားတယ်အဲဒါလည်းပဲအမှန်စင်စစ်ကတော့သူ့သူ့အနေရတော့ကောင်းမှုအနေနဲ့ပဲကောင်းတဲ့မှုငါမပြီးခဲ့ဘူးတဲ့ဒီလိုပဲပူပန်ပါတယ်ဒါနည်းဥပမာအားဖြင့်မိမိနေရာအနိဗ္ဗာန်မှာ လူကိုကြိုက်ကြိုက်တတ်တဲ့အစိတ်ကျစေတတ်တဲ့မွေကြီးတွေ့ထားတယ်ဆိုတော့မွေကြီးတွေ့တာအဲ့ဒီမွေကြီးကိုအဲ့ဒီချိန်တုန်းကရိုက်သားလိုက်မယ်ဆိုရင်လည်းပြီးသွားဖို့ပဲအနောက်တစ်ချိန်ကျတော့ကိုအကြောင်းမညွှလို့အဲ့ဒီချိန်ကျတော့ကိုအကြောင်းအားလျော်စွာကိုယ်နဲ့စတဲ့ပုဂ္ဂိုလ်သိခင်ရင်းနေတဲ့ပုဂ္ဂိုလ်ဒီတယောက်ကြိုက်တယ်ဆိုတော့ဘုံမကိုယ်ရင်လည်းကြိုက်တယ်ဆိုတော့မွေကြီးတွေကျဲကြီးကျဒုက္ခရောက် အဲ့ဒီစဉ်ကြဘယ်လိုဖြစ်တာလဲဆိုတော့ဒီလူကြီးကဟိုတနေ့ကပြေတာသူမတလိုက်ဘူးတော့အဲမတလိုက်နေတဲ့အတွက်ငါစိုက်ခံရတာလေငါနဲ့စတဲ့ပုဂ္ဂိုလ်စိုက်ခံရတာလေဘိုးတော်ကမတမိတာမှားလေဆိုဒီလိုလဲပူပါမှုကဖြစ်တတ်တယ်အဲ့ဒါလည်းပဲမကောင်းမှုကိုကောင်းမှုအနေအားဖြင့်ရုံးမှပြန်ပြီးကြလားဖြစ်တာဟိုတော့ကအဲ့ဒီစလိုက်လို့ရှိရင်တော့ဘေးရန်ကင်းတယ်ဆိုတာကိုကောင်းမှုအနေအားဖြင့်ဟုတ်လားကုသိုလ်ရလို့တော့ပဲဟုတ်မလဲကောင်းတဲ့နေရာဖြင့်လည်းသူဆွဲလာတယ် ဒီကောင်းတဲ့မှုငါမပြုခဲ့ဘူးဘေးကအန္တရာယ်ကင်းအောင်လုံးနဲ့လောက်ထိုက်တဲ့အလုပ်ကိုမလုပ်ခဲ့မိဘူးဆိုပြီးတော့ပူပန်တာလေဒါကြောင့်ကောင်းတဲ့အမှုကိုမပြုမိတဲ့အနေအားဖြင့်လည်းစိတ်ပူပန်တတ်တယ်မကောင်းမှုကိုပြုမိတဲ့အနေအားဖြင့်လည်းစိတ်ပူပန်တတ်ဒီလိုမျိုးပါပဲစိတ်ပူပန်တာကတော့မကောင်းတာပြုမိနေလို့လည်းမှားလေစွာမှားလေစွာကိုစိတ်ပူပန်တတ်ပြီးကောင်းတာကိုမပြုမိလို့လည်းပဲမှားလေစွာမှားလေစွာကိုစိတ်ပူပန်တတ်ပြီးအဲ့ဒီစိတ်ပူပန်တဲ့ဥစ္စာပုဂ္ဂုစာ အဲဒီပုဂ္ဂိုလ်စားကတော့ဒါကတော့သူရင်းတဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်ပါတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတော့ဖြစ်တတ်ပါဘူးပြင်းတယ်ဒီပုဂ္ဂိုလ်စားသူ့မှာပြီးတော့ပြရတယ်အဲဒီတည်းမှာအဲဒီ၄ပါးကဒေါသစိတ်တွေနဲ့ရှင်ပြီးဒေါသစိတ်တိုင်းစိတ်တိုင်းမှာဒေါသဆိုတာကတော့ပါတာပေါ့အဲဒီအိတ်သာမစ္စရိယပုဂ္ဂိုလ်စားတော့ဒေါသစိတ်တိုင်းစိတ်တိုင်းမပါပါဘူးရိုးရိုးစိတ်ဆိုးနေတဲ့အခါမှာမပါဘူး မနာလိုတဲ့စိတ်ဖြစ်တဲ့အခါမှာအိတ်တာနဲ့ဒေါသနဲ့တွဲပြီးတော့ရှိတယ်။အဲဒီအခါမှာမစ္စရိယတို့ပုဂ္ဂိုလ်စတော့မပေါအောင်အဲကိုယ်နဲ့စတဲ့အရာဝတ္ထုတွေသူတစ်ပါးနဲ့မဆက်ဆံနိုင်ဘူးဝန်တိုတယ်ဆိုတဲ့ဝန်တိုတဲ့စိတ်ကလေးဖြစ်တဲ့အခါကာလမှာမစ္စရိယနဲ့ဒေါသနဲ့တွဲပြီးတော့ရှိတယ်။အဲဒီအခါမှာအိတ်တာနဲ့ပုဂ္ဂိုလ်စမပေါအောင်မာလိဇာမာလိဇာလည်းပူပန်တဲ့အခါကာလမှာဒေါသနဲ့ပုဂ္ဂိုလ်စနဲ့တွဲပြီးတော့ရှိတယ်။အဲဒီအခါမှာ အိဋ္ဌာတို့မသိရတော့မပါဘူးဒီအိဋ္ဌာမရှိရကုက္ကုဇကတော့သူတို့ကတစ်ခုချင်းဖြစ်ဒေါသကတော့စိတ်တိုင်းစိတ်တိုင်းမှာဒေါသစိတ်တိုင်းစိတ်တိုင်းမှာဖြစ်နေတာအဲလေးပါးမှာဒေါသစိတ်တိုင်းနဲ့ရှင်ပြီးဒေါသစိတ်တိုင်းနဲ့ဒီပါထိုက်ကြရတော့ရှင်ပြီးလို့ဆိုတော့ဒါတော့ဒီဒေါသစိတ်မှာလည်းပဲဒီလိုတွေကတော့မြင်ရပါတော့ဆိုပြီးကပြောခဲ့တဲ့အာဝတိရပါရသုစိတ်9ပါးအရင်ကစိတ်6ပါး အဲ73ပါးဒီ73ပါးထဲမှာပြီးပြီးတော့မပါဘူးဒေါသဆိုတော့ဒီလိုနေတဲ့ကဝမ်းမြောက်တာတော့မပါဘူးအဲတော့ပြီးပြီးမပါဘူးအဲ့ဒါတစ်ခုကျော့၅ပါးနဲ့9ပါးနဲ့12ပါးရအဲ့ဒီ12ပါးနဲ့အခုဒီကဒေါသနဲ့ပေါင်းရင်73ပါးရဒါလည်းဒီလိုဒီလိုတဲ့အခါမှာသုံးမမတော့ခုန၄ခုကြံလို့အဲမောဟအရေးကြံတော့ဥဒ္ဒစ္စ၄ခုအဲဝါသနပါးနဲ့၄ခုနဲ့ပေါင်း16ပါး 16ပါးမှာဒေါသထွက်လိုက်ရင်18ပါး18ပါးကတော့အနည်းဆုံးပဲနောက်အိဒါမနာလိုတဲ့အခါမှာအိဒါပါထည့်ပြီးတော့ဆက်ပြစ်သွားဝန်တိုတဲ့အခါမှာမစ္စရိယပါထည့်ပြီးတော့လည်းဆက်ပြစ်သွားတယ်နောနာပူပန်တဲ့အခါမှာလည်းပုဂ္ဂိုလ်စနဲ့တွဲပြီးတော့ဒီလိုဆက်ပြစ်သွားတယ်ဒီလိုပြစ်ပါတယ်အဲနောက်ဒီနေ့73နာမှာပြရမယ်ထိုင်မှန်ကျင်းကြီးတာက ကိနာနဲ့မိဒ္ဓဒီနှစ်ပါးမှာရော်ရဲသောဘောဂစိတ်ဒေါသစိတ်တို့နဲ့ရှင်ပြီးအိုင်မိုင်းကြီးရာကကိနာနဲ့မိဒ္ဓအိုင်မိုင်းကြီးရာကကိနာနဲ့မိဒ္ဓ နှစ်ပါးမှာရောရဲတော်ဘောဘာစိတ်ဘောဓစိတ်တို့နဲ့ရှင်ပြီးနှစ်ပါးမှာရောရဲတော်ဘောဘာစိတ်ဘောဓစိတ်တို့နဲ့ မိတ်ကသီနာဆိုတာစိတ်ထိုင်ထိုင်မှန်လေးလာနေမိတ်ကဆိုတာကစိတ်စိတ်တို့ထိုင်မှန်လေးလာနေလို့ကျန်တာကတော့စိတ်နဲ့စိတ်စိတ်ကိုခွဲထားတာလေဒါပေမဲ့လို့စာတင်တဲ့ပုဂ္ဂိုလ်တွေမဟုတ်တော့ဘူးသူရောစိတ်ကြီးခွဲပြီးတော့မှောက်ကိုရမလဲပါဘူးစာနေရခြင်းတော့ဟိုမှလည်းရတယ်ဒါစိတ်စိတ်ထိုင်တာပဲဒါစိတ်စိတ်ထိုင်တာပဲလို့ ခွဲပြီးပြီးရမှာပြနိုင်ပါဘူးလုံးရင်ပါပဲသူကစိညာမိတ်တာတိုင်းတိုင်းပြင်းပြီးတဲ့သဘောပါပဲစိညာမိတ်တာကြီးတိုင်းတိုင်းကပြင်းပြီးတာတိုင်းတိုင်းပြင်းပြီးတယ်ဆိုတာကအများကြီးအိတ်ကျင်တာတို့အိတ်လိုက်တာတို့အဲဒါစိညာမိတ်တာဆိုပြီးပြီးမှပြီးတာကြတယ်အဲဒါကအဲဒါကရုပ်နဲ့ဆိုင်တယ်ရုပ်ပြတွေကတော့အဲဒါရုပ်လိုတော့မှဆိုပါတယ်သူကဒါပေမဲ့တရားဝါဒကတော့သူပယ်တော့တာပဲပယ်ထားတယ်ဆိုတော့မိမိနဲ့ညာမှာတော့လက်ခံထားတာပဲသူက လက်ခံကြတယ်အဲဒီနာမိတ်တာအစ်စ်ကတော့ဘာလို့လဲဆိုရင်ကုသိုလ်မှုတွေမှာပြင်းကြီးတဲ့သဘောကဒီနာမိတ်တာပဲကုသိုလ်ကောင်းမှုတွေနဲ့စပ်ပြီးတော့မပြုလို့တဲ့သဘောဟာဒီနာမိတ်တာဒါနမှုပြုရမှာပြင်းတယ်ဒီလမှုပြုရမှာပြင်းတယ်ဒီလကောက်ပြရမှာပြင်းတယ်တရားနာရမှာပြင်းတယ်တရားကျင့်ရမှာပြင်းတယ်တရားကြည့်ကိုရမှာပြင်းတယ်စသည်ဖြင့် ကုသမှုတွေမှာမပြောင်းမွေ့နိုင်တဲ့သဘောစိတ်တွေရရရဖြစ်နေတဲ့သဘောဟာအဲ့ဒါသိနာမိတာပဲအဲ့ဒီသိနာမိတာဟာဒီကိုအားဖြင့်တော့သူကအကုသိုလ်စိတ်တွေနဲ့ရှင်ပြီးတော့ပြည့်တယ်လို့ဆိုပါတယ်အကုသိုလ်စိတ်ဖြစ်တဲ့အခါမှာလည်းအကုသိုလ်စိတ်ဖြစ်တဲ့အခါမှာအကုသိုလ်စိတ်မဟုတ်ဘူးတဲ့ရောရောရဲရဲအကုသိုလ်စိတ်မှဖြစ်တယ်။ဒါကြောင့်ဒီအဲစိနာမိတာခိုင်းတိုင်း ပြင်းမှုဆိုတဲ့အခြေအနေတွေနှစ်ပါးကတော့ရော့ရဲတော့လောဘစိတ်ဒေါသစိတ်နဲ့ရှင်ပြီးအဲလောဘစိတ်မှာအပင်ခါရိကသူညမတိုက်တော့ရပဲနဲ့ထက်ထက်နေနေဖြစ်တဲ့လောဘစိတ်၄ခုရှိတယ်ဒေါသစိတ်ကလည်းတစ်ခုရှိတာတော့၅ခုအဲဒီစိတ်တွေကတော့မရှင်ဘူးအဲသူတို့ဘာကတိုက်တွန်းလို့ကိုယ့်အကူတိုက်တွန်းရလဲဖြစ်တဲ့သတ္တခါရိကစိတ်၅ခုရှိတယ်လောဘက၄ခုဒေါသကတစ်ခုပေါင်း၅ခုရှိတယ် အဲဒီသတ္တင်္ခါရိကဆိုငါးခုကြော်ရဲတဲ့စိတ်တွေမှာဒီသိနာမိတာတိုင်းတိုင်းပြင်းပြင်းတဲ့သဘောပါဝင်တယ်ဆိုပါတယ်အဲဒါမှအဲ့ဒါထွက်လာရင်သတ္တင်္ခါရိကစိတ်တွေမှာသဘောနာကအဲသာဝတိရကနာသတိရခေါင်းကုပြီးပြီးပြီးနှုတ်ပြီးတော့ပကင်းစိတ္တိက၅ခု၁၂ခုမောဟဧရိကံတာဝဥဒိစ္စပြီး၄ခု၁၂ခုနဲ့၄ခု၁၆ခုအဲဒါကိုဒေါသထည့်လိုက်လို့ရှိရင်၁၈ခု အဲဒီနာမိတ်တာထဲလိုက်ရင်19ခုပေါ်တယ်သဗ္ဗခါရိကဒေါသရိုးရိုးမှာ19ခုရှိတယ်အိတ်တာမနာလိုစိတ်မှလည်းပဲသဗ္ဗခါရိကနဲ့တွဲမနာလိုတာဆိုလို့ရှိရင်အိတ်တာတစ်ခုထည့်ပြီးတော့20မော်ဒယ်ရဲ့စိတ်မှလည်းမရှိရထည့်ပြီးတော့20အဲနောင်နာပူပန်တဲ့စိတ်မှာလည်းကုက္ကုဇတဲ့ရေရဲလို့ရှိရင်ကုက္ကုဇတဲ့ပြီးတော့မဆက်အဲဒါသတိရှင်ပုံနေပါလေဒါလိုတွေ့ပြီးတော့ယူရတယ်ဒါလိုတွေ့ပြီးတော့ယူနိုင်ပါလေဒီကြတိတိကျကျနားမယ်တော့အတော်ဒါနဲ့ယူမိပါဘူး ဒေါတာရင်းမြင်တော်ပါပြီတရားတွေတဲ့ပုဂ္ဂိုလ်တွေလောက်ပဲလိုပါလေ။ဒါပြီးတော့စေတသိက်အဘိဓိစေတသိက်14ပါးထဲမှာကိုမောဟဤကံတဘောဥဒိစ္စ၄ခုတုံပြီးသွားတယ်။သောဝရိဟိမာနလုံးမှုခြင်းနဲ့ခြင်းနဲ့၃ခုပဲလို့ခေါ်နေပြီ။ပြီးတော့ဒေါတာဣဒံမေခိယကုသဒေါတာနဲ့ရှင်တာ၄ခုဆိုတော့ ခဏခုရယ်လေးခုရယ်အဲတက်ခဏခုလေးတက်တကြီးကြီးပါအဲခဏခုလေးတက်တကြီးဒီကသိနာမေရနှစ်ခုချက်ချက်သုံးခုတစ်ခုလိုတော့ဘာတော့ဆိုယုံမာရာဝိသိကိစ္စတစ်ခုပဲကျွန်တော်အားလုံး၁၄ခုရှိတယ်ဆန်ဆိုရမယ်ယုံမာရာကဝိသိကိစ္စ ကိလေသာစိတ်နေလာရှင်သည်ယုံမာရာကဝိသုကိစ္စဝိသုကိစ္စစိတ်နေလာရှင်သည် လောကရေးနဲ့ယူမှားတာကိုတော့ဒီကိစ္စလည်းမခေါ်ရဘူးလောကရေးနဲ့ဒီလမ်းကသွားရင်မြို့ရောက်ပါမလား၊ရွာရောက်ပါမလား၊ဘုရားရောက်ပါမလား၊ကျောင်းရောက်ပါမလားစသည်ဖြင့်မှားတယ်ရှိတယ်ဒီလူမျိုးကဒီလိုခေါ်တာဟုတ်မှာဟုတ်ပါမလားဒီလိုနဲ့ဒီလိုနဲ့ဆင်ရတာဟုတ်မှာဟုတ်ပါမလားစသည်ဖြင့်ဒီလိုဟာတွေကလောကကြီးကနေယူမှားတာတွေအဲ့ဒါကတော့ဝိသိကိစ္စလို့မခေါ်ရဘူးတရားကြီးကနေယူမှားတာမှဝိသိကိစ္စခေါ်တယ်တရားကြီးတရားမှန် အပေါ်မှာယုံမာတယ်ဟုတ်မဟုတ်ပါမလားဘောတော်နဲ့သာဘုရားကြီးကလုံးလုံးပြရတယ်ကြည့်တယ်ဆိုဟုတ်မဟုတ်ပါမလားစသည်ဖြင့်တရားရှိကိုယုံမာတယ်တွေ့တော့တယ်တရားဟောတဲ့မတရားဘုရားနိဗ္ဗာန်တရားတွေဟုတ်မဟုတ်ပါမလားရှိမှရှိပါမလားစသည်ဖြင့်ယုံမာတယ်သစ္စာပြဒီကသံဃာတွေသောတာပန်တရားကအနာဂါယဟနာတွေရှိကြတာမြင်နေတဲ့ပုဂ္ဂိုလ်တွေဆိုတကယ်ရှိတာမှဟုတ်ကြတယ်လားစသည်ဖြင့်ယုံမာတယ်ဒါကလည်းဝိသိကိစ္စတွေပဲ ပြီးတော့မိမိတို့ကျင့်နေတဲ့သီလသမာဓိပညာကျင့်နေတာတွေကလမ်းမှာမဟုတ်မဟုတ်ပါမလားကျိုးရှိတာမဟုတ်မဟုတ်ပါမလားယုံမှနေလို့ကျင့်ဒါဝိသိကိစ္စပဲအဲဒီဝိသိကိစ္စဝိသိကိစ္စစိတ်တစ်ခုတည်းနဲ့သာကျင့်နေအကုသိုလ်စိတ်တစ်နဲ့ခုတည်းမှာဝိသိကိစ္စစိတ်လေးဆိုတာတစ်ခုပါရတယ်ဟုတ်လားစိတ်စိတ်စိတ်တွေဝိညာဉ်တွေနည်းနည်းခန္ဓာပြောင်းတော့ပြရတယ်အကုသိုလ်စိတ်ခန္ဓာပါမောမှုစိတ်တစ်ခုတည်းမှာဝိသိကိစ္စစိတ်ကတစ်ခုပဲ အဲဒီဝိသိကိစ္စစိတ်တစ်ခုတည်းပဲရှင်တယ်ဝိသိကိစ္စစိတ်စိတ်ကတော့သူအနည်းဆုံးပါပဲဒီစိတ်တွေမှာစိတ်နဲ့ရှင်တဲ့အကွဲအပြားခွဲကြလို့ရှိရင်ဒီလိုကစိတ်ကု90ပြီးတော့အဲဖတ်တာတို့ဝေဒနာတို့ຢာရီကအဲတစ်ခု90ပဲပြီးတော့သူကစိတ်တော့ပဲအကွဲအပြားတွေခဏတည်းကြာတယ်များတယ် အဲလောလောဘဆိုရင်လောဘမှုစိတ်ရှိခုနဲ့ကျွန်တော်တို့ကစိတ်ခုပြည့်တယ်ဒေါသဆိုဒေါသမှုတွေနဲ့နှစ်ခုနဲ့ကျွန်တော်နှစ်ခုပြည့်တယ်အဲဒီတော့အိဒါရမရှိရတော့သုဘုဇာတော့ဒါလေးလည်းမရှိဘူးပဲရတယ်ဝိသေကိစ္စဆိုတာကတော့ဝိသေကိစ္စစိတ်တစ်ခုတည်းနဲ့ရှင်တယ်သူကတစ်ခုတည်းရာသူကအနည်းဆုံးပါပဲအကွဲအပြားအနည်းဆုံးပဲဒါပေမဲ့လို့ဒီဝိသေကိစ္စလည်းဖြစ်ပုံတော့သူကမကျင်းလာဘူးတို့ကျဲတဲ့သူကတော့ဘုရားတရားသံဃာနဲ့စပြီးယုံမှမှုတွေဖြစ်နေအမှန်ကျေဝန်းတယ် အဲမိမိကျင့်တဲ့သီလသမာဓိပညာကျင့်နေတဲ့စသည်ယုံမှကျင့်လို့ကျင့်နေပဲယုံမှဖြစ်တဲ့ပုဂ္ဂိုလ်မှာအနကြီးကျယ်တာဒုတယ်အနကြီးတာဒီဝိသိကိစ္စဖြစ်နေလို့ရှိရင်တရားကိုအာမထုတ်ဖြစ်တော့ဘူးအကျိုးဘုရားဘာသာဝင်တွေပဲဘုရားဘာသာဝင်တွေဖြစ်ပေမဲ့လို့ဝိသိကိစ္စဆိုတာကျင့်တာမဟုတ်ဘူးဒါပေကျမ်းဂန်လေးဆိုလည်းတတ်နေတာပဲဒါပေကျမ်းဂန်လေးတတ်နေလို့ဝိသိကိစ္စကျင့်တယ်လို့မဆိုနိုင်ဘူးအဲတရားနိဒမှန်ကိုမသိလို့ရှိရင် အဲဒီတရားနိလာမှာကျင့်ပြီးကြံပြီးတွေပေါ်မှာဝိသိကိစ္စဖြစ်တယ်ကွာညဇောပြတတိဓမ္မကိစ္စံတော်ကိစ္စမိဒီပါဇာနာဒီကတိဟောတာလေသွားရင်သွားပြီးပြီးရမယ်ရရင်ရပြီးပြီးရမယ်ထိုင်ရင်ထိုင်ပြီးပြီးရမယ်လဲလဲလဲလဲပြီးရမယ်ကိုယ်ရင်ကိုယ်တယ်ပြီးရမယ်ဆန့်ရင်ဆန့်တယ်ပြီးရမယ်စသည်ဖြင့်ကိုယ်မူရတဲ့ခြေတိုင်းခြေတိုင်းပြီးလို့ဝေဒနာတွေလည်းပဲခံစားတိုင်းခံစားတိုင်းဒုက္ခဝေဒနာဒုက္ခဝေဒနာတွေဖြစ်တဲ့အတိုင်းပြီးကိုဟောထားတယ် စိတ်တွေလည်းဖြစ်တိုင်းဖြစ်တိုင်းပါရဂါမှာရှိနေပါရဂါဖြစ်တိုင်းဇာနာရိစပြီးနဲ့တမ်းမဲ့တဲ့စိတ်တမ်းမဲ့ခြင်းနဲ့ဖြစ်စားပြီးသိရမယ်ဟောတာသဘောတရားတွေလည်းသူဖြစ်တိုင်းဖြစ်တိုင်းခန္ဓာ၅ပါးအစကြီးတဲ့သဘောတရားတွေပဲအဲ့ဒါဒီတိုင်းဒီတိုင်းပြီးရတယ်ဆိုပြီးဟောတာအဲ့ဒီဟောထားတဲ့ဟာကိုတရားအားမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေတချို့ကပေါ်လေဘုံလုံးတော့မဟုတ်ဘူးအဲတချို့ပုဂ္ဂိုလ်တွေကဒီတိုင်းကြည့်ုံနဲ့တရားမဖြစ်သေးဘူးဝိပဿနာမဖြစ်သေးဘူးလမ်းမမှန်သေးဘူးအဲဒီလိုလည်းပဲတယ်ဒီကလည်းဟုတ်မှဟုတ်ပါမလားလို့ယုံမှကြည့်တယ် ဘုမဥပမနာရဲ့ဉာဏ်မှာဖြစ်လို့ရှိရင်ဝိသုကိစ္စပေါ့လေအဲလမ်းမမှန်ဘူးလို့သုံးကြလို့ရှိရင်ဒါကတော့ဒိဋ္ဌိရောက်သွားရဲ့သူကပို့ပြီးတော့သာသာပေါ့သူကရှိရဲ့လားဘုရားဘာသာဝင်နေတဲ့သာသီကျမ်းကနေလည်းကျိုးတယ်ပဲသူကလည်းသူတတ်ပြီးနားလည်နေတာပဲဒါပေမဲ့လို့ကိုယ်တိုင်ကဘာဝနာလုပ်ငန်းကိုကြားရနာမလုပ်ဘူးတော့အမှားမှာဝေဘာနဲ့နေရာမှာအလွဲနဲ့ရောက်ပြီးတော့နေရတယ်အဲဒီတော့လွဲရောက်ပြီးတော့ဟုတ်မဟုတ်ပါမလားလို့ဒီကိစ္စကညုံမောင်းကိုပြင်တာဒီကိစ္စကလည်း အာမဟုတ်ဘူးမှားတယ်လို့အမှန်တွေကိုမှားတယ်လို့သူကဆုံးဖြတ်လို့ရှိရင်ဒါဒိဋ္ဌိရောက်ကြတယ်သူကတော့ဒီကိစ္စနဲ့ဒိဋ္ဌိရောက်လို့ပြတာအဲဒီတော့အဲဒီဒီကိစ္စမှာစေတသိက်တွေဘယ်လောက်ရတယ်လဲဆိုစေတသိက်တွေခဏလည်းကြမ်းပြီးပြီးတော့ရတယ်ဘယ်လိုလဲဆိုတော့သာဝတိရသာတိရခုနပါရဒိဋ္ဌိရတယ်သခင်စေတသိက်၆ပါးထဲမှာပြီးပြီးတော့မပေါဘူးဒီကိစ္စကသူကဝမ်းမြောက်တဲ့စိတ်မဟုတ်ဘူးသူကယုံမနေလို့ဝမ်းမြောက်ဥဒိဋ္ဌာကိုဒါကြောင့်ပြီးပြီးမပေါဘူး

အခုဒီဒီစာရွက်အရနေဆိုရင်လည်းကြောက်ကြရင်သိမလွယ်ဘူးလွယ်လို့ရှိရင်ဘလုံးနှလုံးလွယ်ကျင်လည်းတော့မှာပေါ့လေဒီကြာကြာရနာစဉ်းစားလို့ရှိရင်အကုန်လုံးမှောင်လို့တွက်နေပါလေကဒီကိစ္စကိုကျွန်တော်တွက်နေတယ်အဲဒါကြောင့်